လိုင်းမောကနေတရားနာယူကြတဲ့တရားတော်မပေါင်းသူတော်ကောင်းတို့ကိုဘုံဘုံတို့စနေတနင်္ဂနွေဥပုံနေ့ညများမှာဓမ္မဒါနတရားအလိုအလိုရှင်များနဲ့တကွအလုံးသောတရားနာပေးတာပေါင်းသူတော်ကောင်းတို့နာယူနိုင်ကြစေဖို့လောဒီကနေ့ညအလှူရှင်များကတော့နှစ်ဖက်သောမိဘများအားရည်စူး၍တကကြီးဥတိန်စံ ဒကမာကြီးဒေါ်တင်တင်ထွေးသမီးမအိသိန်ကြီးမိသားစုနယူးယောက်မြို့ USA တဲ့နော်ဒီမိသားစုတို့ကသမီးဖြစ်တဲ့မအိသိန်ကြီးရဲ့မွေးနေ့အလိုဖြစ်ဖြစ်ဓမ္မဒါနဓမ္မပူဇာကုသိုလ်ကောင်းမှုများပြုလုပ်ကြတာကိုအကြောင်းပြုပြီးတော့ဒါဒီကနေ့ညတရားဒေသနာများနာယူမှတ်သားကြမယ်ပေါ့နော်တော့တရားက အဆက်ကလေးနဲ့ဟောမယ်ဆိုတော့ဒီကနေ့လူချမ်းသာလို့ဘုံဘုံတို့တရားကောင်းစဉ်လေးပေးပြီးတော့ဟောတဲ့လူချမ်းသာ အပိုင်းနှစ်ပေါ့နော်သီလဒနာသီလဥစ္စာနဲ့ပတ်သက်တဲ့အကြောင်းအရာကိစ္စောမနုဿပတိလာဘောလူအဖြစ်ရဖို့ဆိုတာ အလွန်တရာမှခရင်နေတဲ့ ကိစ္ဆံမေဇာနာဇီဝိတံလူအဖြစ်ရပြီဆိုတော့လည်းပဲအသက်ရှင်တန်ဖို့ဆိုတာလေအလွန်မှခဲရင်နေတဲ့ကိစ္ဆောဗုဒ္ဓနာမုတ်ပါတော့လောကကြီးမှာအလုံးကိုသိတော်မူမြင်တော်မူတဲ့တပ္ပယုဒဉာဏ်ရှင်ဘုရားရှင်ကိုရောမြတ်ကြီးပွင့်လာဖို့ဆိုတာလေအလွန်မှခဲရင်နေတဲ့ကိစ္ဆံတတ္တမတဝနံမြတ်စွာဘုရားဟောခဲ့တဲ့ယာနှုံးပြည့်စစ်မှန်တဲ့ အကျိုးရှိတဲ့တရားဒေသနာတွေကို နာယူခွင့်ရဖို့ဆိုတာလည်းပဲအလွန်တရာမှခဲရင်နေတဲ့အဲ့ဒါဘုံဘုံတို့တွေကအလွန်ခဲရင်တဲ့ဖြစ်နိုင်ခဲ့တဲ့တွေ့နိုင်ခဲ့ကြုံနိုင်ခဲ့တဲ့အခြေအနေကြီးတွေနဲ့တွေ့ကြုံနေရနော်ဒါကြောင့်ဒါလေးကိုတံပိုးထားဖို့လိုပါတယ်ဟုတ်လားဒါကြောင့်တရားနာတဲ့အခါမှာဘလို့တရားလေးကိုပဲနာရနာရစိတ်ထဲမှာတံပိုးထားပြီးတော့မျက်မျက်နှုံနှုံနာယူကြစေခြင်းနော် တော့ဒီကနေ့ဘုန်းဘုန်းတို့သီလဌာနသီလဥစ္စာမြတ်စွာဘုရားလက်ထက်ကကောသလမင်းကြီးရဲ့အမတ်ဖြစ်တဲ့ဥက္ကအမတ်ကြီးကရောဟဏရဲ့မြေးဖြစ်တဲ့မိဂါရတထေရဲ့ချမ်းသာကြွယ်ဝမှုကိုတန်အတော်လာလျှောက်လို့မြတ်စွာဘုရားကအေးအဲ့ဒီဥစ္စာပစ္စည်းတွေဆိုတာဖြည့်ဆည်းမဲ့အရာနဲ့တွေ့ရင် လွယ်လွယ်လေးပျက်စီးသွားတယ်လို့တကယ်တန်ဖိုးကြီးမားတဲ့ဥစ္စာတွေမဟုတ်ဘူးတတ္တာတိလဟိရိဥတ္တပသုတ္တစာကပညာလို့ဆိုတဲ့ သူတော်ကောင်းတွေမျက်နှိုးတဲ့တကယ်ကိုစစ်မှန်တဲ့ချမ်းသာကိုပေးနိုင်တဲ့တန်ဖိုးမြင့်မားတဲ့စိတ်ရဲ့အကြီးအသေးကြီးတွေကို ပိုင်ဆိုင်မှသာလျှင်လူလောကမှာတကယ်ချမ်းသာတဲ့လူလို့ဆိုရမယ်ဆိုပြီးတော့ဒါမနေ့ကဥက္ကတုတ်တန်ကိုနေတန်းအနေနဲ့ပြောခဲ့တယ်နော်အဲ့တော့လူတယောက်တကယ်ချမ်းသာတဲ့လူဖြစ်ဖို့ဆိုလို့ရှိရင်မြတ်စွာဘုရားရဲ့အလိုတော်ရစိတ်ရဲ့အကြီးအသေးကြီးဘယ်နှမျိုး ပိုင်ရမလို့ခုနှစ်မျိုးတတ္တာတီလာ ဟေရိဩတ္တပတုတ္တစာကပညာဟုတ်လားအဲ့ဒါမနေ့ကတရားတရားရဲ့အကြောင်းပြောခဲ့တယ်တရားတရားဆိုတာဘာကိုပြောတာတော့အဲ့ဒီတရားတရားကတတ္တဝါတွေကိုဘလို့ချမ်းသာစေတာတော့အဲ့ဒီတရားတရားနဲ့ပြည့်စုံအောင်ဘလို့လုပ်ရမှာတော့အဓိကအဲ့ဒီအကြောင်းအရာတွေမနေ့ကပြောခဲ့တယ်အဲ့တော့ဒီနေ့လည်းပဲတကယ်ချမ်းသာတဲ့လူသားတစ်ယောက်ဖြစ်ဖို့အတွက် တီလာဥစ္စာတီလာယရဏနဲ့ပြည့်စုံရမယ်ပေါ့အဲ့ဒါလို့ဆိုလို့ရှိရင်တီလာဆိုတာဘာကိုပြောတာတော့ဒါပထမအဆင့်ဘယ်လိုချမ်းသာမှုတွေကိုဖြစ်စေတာတော့ဒါကဒုတိယကြည်ကြပြန့်ပြန့်သိရမယ်အချက်ပေါ့နောက်အဲ့ဒီတီလာဆိုတဲ့ဥစ္စာပစ္စည်းကနောက်ကိုယ်တန်တာမှာပိုင်ဆိုင်ခြင်းနဲ့ဆိုရင်ဘယ်လိုစ조사ရမှာတော့အကြံဉာဏ်၃ချက်ပေါ့နော် တီလာဆိုတာဘာလဲတီလာကဘလို့ချမ်းသာစေတာလဲအဲ့ဒီတီလာယတနာနဲ့ပြည့်စုံဘုဘုတို့ဘလို့စူးစမ်းကြရမလဲဘယ်နှမျိုးတော့၃မျိုးအဲ့တော့တီလာဆိုတာဘာလဲလို့မေးရင်အလွယ်ကူဆုံးပြောရရင်တော့သူတော်ဘာကိုထိကြိုက်သွားစေမဲ့ကာယကံမှုဝစီကံမှုတွေကိုကိုယ်တန်တန်မှာမဖြစ်အောင်စောင့်စည်းတာထိမ့်သိမ့်တာဟုတ်လားသူတော်ဘာကိုထိကြိုက်သွားစေမဲ့အပြောတွေ သူတစ်ပါးကိုထိခိုက်သွားစေမယ့်အလုပ်တွေအဲ့ဒါတွေကိုမပြောမိအောင်မလုပ်မိအောင်စောင့်စည်းရတာထိမ့်သိမ်းရတာလူသားတယောက်အနေနဲ့ပြောမယ်ဆိုရင်တော့ဘာကြောင့်မှသူတို့ဘအသက်ကို မတတ်ဘူးလို့ကြောင်းကြောင့်မှသူတို့ဘပစ္စည်းကိုမတရားမယူဘူးကာမကိစ္စဖောက်ပြန်မှားယွင်းမှုမရှိစေရဘူးလိညာလှည့်သားမှုသားစကားကိုမဆိုမိစေရဘူးနော်အရက်သေးတာမူရဲ့စေဝါကိုမသုံးဆွဲဘူးဒါဆိုလို့ရှိရင်ဒါသီလနဲ့ပြည့်စုံတယ်သီလဆိုတာဒါပဲလို့ နားလည်ရတယ်။နောက်စိတ်ဝင်စားတဲ့ကောင်းတဲ့သီလရဲ့အဓိပ္ပာယ်လေးတစ်ခုအဲ့ဒါကဘာပြောလို့ဆိုတော့သီလဆိုတာငကိုသဘောကို ပြောတာတဲ့။ဘုံဘုံတို့ပါရမီ7ပါးကိုဟောတော့ကမင်းကွန်းစတော်ဘုရားကြီးရဲ့နော်ဗုဒ္ဓဝင်အနုဒီပနီကိုကြည်ပြီးတော့အာကိုပြုတ်ပြီးတော့ဟောတယ်။အဲ့ဒီတည်းမှာသီလနဲ့ပတ်သက်ပြီးတော့သီလဆိုတာငကိုသဘောလို့ဒီလိုလေးပြောတာကိုစိတ်ထဲမှာ တော်တော်လေးကိုပဲသဘောကျပြီးနှစ်ချိုက်မိတယ်နော်ဘလို့လဲငကိုသဘောဆိုတာကအခုဘုံမတို့ဒီတိုင်းနေတယ်ဟုတ်လားသူများတက်ကိုမတက်သေးသမျှသူများဥစ္စာကိုမခိုးသေးသမျှဟုတ်လားအဲ့ဒီအပြစ်ရှိတာတွေကိုမလွန်ကျူးသေးသမျှဘုံဘုံတို့မှာတီလာနဲ့ပြည့်စုံနေတယ်ပေါ့နော်ဟုတ်လားတက်လိုက်ပြီဟေးဆိုတော့မှတီလာပျက်စီးသွားနေရာဖြင့်ငကိုသဘောကနေရွှေလျောသွားတာပေါ့နော် ဒါကြောင့်ကိုယ့်ရဲ့ဖြူရှင်တဲ့ငโกသဘောလေးကိုမလုထားနိုင်မို့လို့တော့ထိန်းထားနိုင်မို့လို့တယ်ဒါကြောင့်သီလဆိုတာဘာလဲလို့မေးရင်ဒါလေးကိုဘုသူတ္တမှတ်စေခြင်းငโกသဘောလို့ဟုတ်လားဒီငโกသဘောလေးကိုဘာလို့မဖြက်စီးနဲ့ပေါ့နော်နောက်တစ်ခုကသီလနဲ့ပတ်သက်ပြီးတော့ဘုံဘုံတို့သီလရဲ့အတိပ္ပယ်လေးကိုပို့ပြီးတော့လေးလေးနက်နက်ကြဲကြဲပြန့်ပြန့်နော်မြင်မိဖို့အတွက်မြတ်စွာဘုရားသီလကိုအဘယဒါနလို့ဟောတဲ့ အကြောင်းအရာလေးကိုသိသိခြင်းတယ်။နော်သီလရဲ့နာမည်တစ်မျိုးလို့တောင်မှမှတ်စေခြင်းနဲ့အဘယဒါနအဘယဆိုတာဘေးကင်းမှုဒါနဆိုတာပေးလှူတာလူတယောက်၅ပါးသီလနဲ့ပြည့်စုံအောင်နေလိုက်ခြင်းသည်ပင်လင်တတ္တလောကကြီးတစ်ခုလုံးကိုဘေးကင်းခြင်းဆိုတဲ့အလှူကိုလှူရာရောက်တယ်လို့ဆိုလိုတာဟုတ်လားဒါကြောင့်မြတ်စွာဘုရား၅ပါးသီလကိုမဟာဒါနဆိုပြီးတော့ ဟောတာမဟာဆိုတာကြီးကျယ်သောဒါနဆိုတာ အလှပေါ့နော်အလွန်ကြီးကျယ်တဲ့အလှမျက်စိနဲ့မြင်ရတဲ့ပဂရိယဝတ္ထုတွေကိုနော်စားစရာတွေဝတ်စရာတွေဆေးဝါးတွေနေစရာတွေနော်ဓာတွေကိုလှူတာထက်ကိုကိုကိုသူတို့အားကိုထိခိုက်သွားစေမယ့်အလုပ်တွေကိုမလုပ်မိအောင်မပြောမိအောင်စောင့်စည်းထိမ့်သိမ့်လိုက်နိုင်ခြင်းကအဲ့ဒါတွေထက်ပိုပြီးတော့တန်ဖိုးရှိတဲ့အရာကိုပေးလှူဟာရောက်တယ်။ဒါကြောင့်မြတ်စွာဘုရားမဟာဒါန ဘလို့အရာကိုပေးလူဟာရောက်လို့တုံးဆိုတော့ဘေးကင်းမှုကိုပေးလူဟာရောက်လို့တဲ့ကိုဆောက်တည်ထားတဲ့တီလာလေးရဲ့တန်ဖိုးကိုနဲ့နဲ့နဲ့နဲ့ဆင်ញင်မိအောင်လို့ဘုံဘုံကဒါလေးကိုပြောပြတယ်နော်ငါဒီလိုတွေမလွန်ကျူးသမျှကလပ်ပတ်လုံးဒီပညာတွေငါမလှူခြင်းသာနေနိုင်ရနေနေခြင်းနေမယ်ဒါပေမဲ့အဲ့ဒါတွေတက်ပို့ပြီးတော့တန်ဖိုးရှိတဲ့နော်အလှူကိုငါလှူနေတာလို့နားလေရမယ် ဆိုကြပါစို့ငါဘာကြောင့်မှသူများတဲ့ကိုမတက်ဘူးလို့ဘုံဘုံတို့စောင့်စည်းလိုက်တာနဲ့တတ္တလောကကြီးတစ်ခုလုံးကိုအေးမင်းတို့ငါဒီဟူသောအကြောင်းကြောင့်တော့မင်းတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်မနေကြနဲ့ငါလက်ရကသွေးစွန်းနေတဲ့လက်မဟုတ်ဘူးငါကရက်ဆက်ကြမ်းကြုတ်တဲ့လူတယောက်မဟုတ်ဘူးအသက်အန္တရာယ်နဲ့ပတ်သက်ပြီးတော့ငါ့ကိုမင်းတို့စိုးရိမ်ကြမလို့ရုပ်စွာအစိုးချင်းလေးကြပိုးလေးရစနိုင်လို့လည်းပဲမလုပ်ဘူးစိတ်တူလို့လည်းပဲမလုပ်ဘူး ကိုယ့်ကိုဘယ်သူမှအသက်ဒီဟူသော အကြောင်းကြောင့်ကြောက်เสียမလို့ပေါ့နော်ကိုဘုံဘုံတို့တွေသေချာစဉ်းစားကြည့်ရင်ဘဝမှာဘာကြောက်ဆုံးလဲလို့မေးရင်သေမှာကြောက်ဆုံးပဲဟုတ်တယ်မဟုတ်လားအဲ့တော့အသက်ကိုမသက်ဘူးလို့ရှောင်လက်တဲ့ကိစ္စကတတ္တဝါတွေအဲ့ဒီသေမှာအကြောက်ဆုံးဆိုတဲ့အရာကိုပဲမကြောက်ရအောင် လုပ်ပြရရောက်တယ်ရှင်တန်မှုကဘဝမှာအရေး ကြီးဆုံးပဲလေအခုကိုဗစ်နဲ့တွေ့တယ်ဟုတ်လား အရေးကြီးတယ်လို့ပြောနေတာဘာဖြစ်လို့ပြောနေတာသေတယ်လို့ပြောနေတာဟုတ်လားတကယ်လို့ဒီပိုးကမသေးသေးဘူးတည်းဆိုလို့ရှိရင်ဘယ်သူမှကြောက်မှာမဟုတ်ဟုတ်တယ်မဟုတ်လားသေတယ်လို့ကြောက်ရတာနော်အဲ့တော့သေမှာကိုကြောက်တာပေါ့နော်တပ်ပေဘာယန်တိမစ္စုနောတတ္တဝါတိုင်းသေမှာကြောက်တယ်တတ္တဝါတိုင်းကြောက်ကြတယ်အဲ့ဒီသေခြင်းတရားကိုကိုကတော့မဖန်တီးဘူးဘယ်တရားဥမှကိုမတတ်ဘူး gain ဘလောက်လေးနဲ့သွားတော့ဒါကြောင့်မြတ်စွာဘုရားအဘယဒါနလို့ပြောတာ နောက်သူများပစ္စည်းမတရားမယူဘူးဘသူပိုင်ဆိုင်မှုပေါ်မှာအနှောင့်အယှက်မပေးဘူးလောကမှာပိုင်ဆိုင်မှုဆိုတာလည်းပဲရှင်တန်ခြင်းပြီးလို့ရှိရင်ဒုတိယလောက်လိုက်နေတဲ့အရာတစ်ခုလို့ဆိုခြင်းတယ်ဟုတ်လားနော်ဒီပိုင်ဆိုင်မှုကိုပဲလူတွေဟာအရေးကြီးလုပ်ပြီးတော့မျက်မျက်နှုံနှုံတန်ဖိုးထားပြီးတော့နော်ရှာဖွေနေကြတာတင်းစီနေကြတာမရှိဘူးလားဒါပျက်စီးသွားပြီဆိုချို့ယူရတာတချို့ကိုကိုတတ်သေးကြတာဟာဒီထိထိခိုက်တာရှိတယ် နော်တချို့မိုက်မဲတဲ့လူတွေဆိုရင်အသက်ထက်တောင်ပိုပြီးတော့ပစ္စည်းကိုတန်ဖိုးထားတဲ့လူတောင်ရှိသေးတယ်အံ့ဩစရာပဲဟုတ်လားအဲ့ဒီတော့လူတွေတန်ဖိုးထားတဲ့ပိုင်ဆိုင်မှုကိုနော်အရိနာတန်တိခါဘုတ်ကိုစောင့်စည်းလိုက်တာနဲ့ကိုကဘယ်တတဝါပေါ်မှာအနှောင့်အယှက်မပေးဘူးမင်းတို့ရဲ့ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့မင်းတို့စိုးအိမ်စရာမရှိဘူးကြောက်ကြစရာမရှိဘူး။ဒါဘလောက်ဘေးကင်းသွားစေတော့တခုချင်းစင်တာငါးပါးတိလာရဲ့ကြီးကျယ်ပုံကိုဟုတ်လား။နောက်အိမ်တော်ရေးနဲ့ပတ်သက်လို့ ဘဝမှာဘလောက်လူတွေရဲ့လူလောကကြီးမှာအရေးကြီးတော့နော်သစ္စာရှိဖို့နဲ့ပတ်သက်ပြီးတော့ဘလောက်အရေးကြီးတော့ဟုတ်လားဒီမူရစေဝါနဲ့အယက်သေးစာနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့ဒုက္ခတွေဘလောက်များတော့ဆန့်ကျင်ဘက်အနေနဲ့ကိုကအဲ့ဒါကိုရှောင်လိုက်တာနဲ့အဲ့ဒီကိစ္စတွေကိုကိုကဘာတော့တခါတည်းကိုရီးကိုတော့အကြောင်းကြောင့်အဲ့ဒီဘေးတွေအဲ့ဒီမီးတောက်တွေမတောက်အောင်ကာကွယ်ပြီးသားဖြစ်သွားတာဟုတ်လားဒါကြောင့်မြတ်စွာဘုရားကအာတိလဆိုတာအဘယဒါန နော်ဘေးကင်းတဲ့အလှဖြစ်တယ်ဒါကြောင့်မဟာဒါနကြီးကျယ်မြင့်မားတဲ့အလှဖြစ်တယ်လို့အဲ့လိုဟောတာဒါကြောင့်သီလဆိုတာဘာလဲလို့မေးရင်ဒီမေကွန်းကတော့နော်လွယ်ပဲဘုံဘုံတို့ပြောပါမယ်ဘာဖြစ်လို့ဆိုတော့သီလဘလို့ချမ်းသာစေတယ်ဆိုတဲ့အပိုင်းကိုပဲအကျင့်တဝန်ပြောခြင်းလို့ဟုတ်လားဒါကြောင့်သီလရဲ့သဘောတဘာဝလေးကိုသုံးမျိုးပြောလိုက်တယ်နော်သီလဆိုတာဘာလဲသူများကိုထိခိုက်သွားစေမဲ့ကာယကံမှုဝစီကံမှုတွေမိမိတန်တာမှာမဖြစ်ပေါ်အောင်စောင့်စည်းတာထိမ့်သိမ့်တာ ီလဆိုတာဗာလေသီလဆိုတာငကိုသဘောလေးပျက်စီးမသွားအောင်ထိမ့်သိမ့်ထားတာနော်သီလဆိုတာဗာလေသီလဆိုတာ လောကကြီးတစ်ခုလုံးကိုအဘယဒါနကိုပေးလူတဲ့အလုပ်ကိုပြောတာအားလို့ဒီလိုလေးသုံးပြီးဘုံဘုံပြောပြတယ်ဟုတ်လားအဲ့လိုဆိုရင်ဆက်ပြီးတော့ဘုံဘုံတို့သွားကြည့်မယ်အဲ့ဒီသီလကိုမြတ်စွာဘုရားကသူ့ကိုပိုင်ဆိုင်လို့ရှိရင်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်တဝိမဟာတနောလောကေလောကမှာတော့အလွန်ချမ်းသာကြွယ်ဝတဲ့လူတစ်ယောက်ပေးလို့လို့ခေါ်တာ။အိုးအာဇီယောဒေဝမာနုတိ။ နတ်နဲ့တကွာသောလူလောကကြီးမှာတီလကိုပိုင်ဆိုင်ထားလို့တီလရှိလို့ချမ်းသာနေတဲ့လူရဲ့ချမ်းသာမှုကိုဘယ်သူမှအနှောင့်အယှက်မပေးနိုင်ဘူးဘယ်သူမှအနိုင်ယူလို့မရဘူးလို့ဒီလောက်ထိလည်းမြတ်စွာဘုရားဟောထားတာဟုတ်လားအဲ့လိုဆိုရင်ဒီတီလကဘယ်လောက်ထိကောင်းလို့သူ့ကိုအဲ့လိုမြတ်စွာဘုရားဟောရတာတော့တီလကဘယ်လိုချမ်းသာစေတာတော့ဒါလေးကိုဒုတိယပိုင်းအနေနဲ့ပြောပါနော်တီလကဘယ်လိုချမ်းသာစေတာတော့ဒါကိုဘုံဘုံတို့ကောင်းကောင်းနားလေလေလေ သီလနဲ့နော်ပြည့်စုံလို့စိတ်ထက်တန်လေးလေးသီလရဲ့ပုံမှာတရားတရားအကောင်းလေးလေးပေါ့။နေ့ကပြောခဲ့တာတွေလည်းမမေ့နော်တရားတရားတော့အခြေခံကြဆုံးဟုတ်လား။တော့သီလရဲ့ပုံမှာကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတယ်ဆိုတဲ့နော်အနေအထားလေးကိုယုံကြည်ရင်ယုံကြည်သလောက်အဲ့ဒါလေတရားတရားခေါ်ရတာကိုအဲ့ဒီတရားတရားတွေတက်သွားအဲ့ဒီတရားတရားတက်မှလည်းသီလနဲ့ပြည့်စုံအောင်စောင့်စည်းနိုင် နေနိုင်မယ်။ဒါကြောင့်သီလကဘလို့ချမ်းသာစေတာလဲဆိုတာလေးကို အရေးပေးပြီးတော့ဒီကနေ့ညအဲ့ဒါကိုပြောမယ်ဟုတ်လားတီလာဘလို့ချမ်းသာစေတယ်လဲတီလာရဲ့တတ္တဝါတွေကိုချမ်းသာစေနိုင်တဲ့အနေအထားလေးကိုဘုံဘုံအများကြီးစိတ်ကူးကြည့်တယ်ပေါ့နော်ကိုတွေ့ဘူးတဲ့ဒေသနာလေးတွေနဲ့စီစဉ်ကြည့်တယ်ပေါ့အဲ့လိုစီစဉ်လိုက်တဲ့အခါမှာစိတ်ထဲမှာ၃ချက်စုစည်းမိသွားတယ်တီလာဘလို့ချမ်းသာစေတယ်လဲဆိုရင်စုပ်ပံခုဒီဘဝမှာကိုပဲချမ်းသာစေတယ်တန်တရားဒီဘဝပျက်စီးပြီလို့ ဘဝတဏမကင်းသေးလို့ဘဝဆက်ရအောင်ပဲအနေအထားတွေဘုံဘုံတို့တွေဟာဟုတ်လားအဲ့ဒီဘဝတန်တရားမှာလည်းပဲချမ်းသာမှုကိုဖြစ်စေတယ်ပြစ္ဆုတ်ပံလည်းချမ်းသာတယ်တန်တရားလည်းချမ်းသာတယ်ပေါ့နော် နောက်ဒီတန်တရားကလွတ်မြောက်သွားတဲ့ဆင်းရဲဒုက္ခတွေလုံးဝချုပ်ငြိမ့်သွားတဲ့နိဗ္ဗာန်ချမ်းသာအဲ့ဒီနိဗ္ဗာန်ချမ်းသာကိုလည်းပဲသီလကရရှိစေလိမ့်မယ်ချမ်းသာဘယ်နှမျိုးတော့သုံးမျိုးမှားမယ်နော်ဒီဥစ္စာလေးဟုတ်လားပြစ္ဆုတ်ပံလည်းချမ်းသာသေးတယ်တန်တရားလည်းချမ်းသာစေတယ် နိဗ္ဗာန်ချမ်းသာကိုလည်းပဲရစေလိမ့်မယ်အဲ့ဒါလေးကိုဘုံဘုံအစီအစဉ်လေးချပြီးတော့ပြောမယ်ဟုတ်လားပြစ္ဆုတ်ပံဘလို့ချမ်းသာတယ်လေပြစ္ဆုတ်ပံချမ်းသာမှုလေးဖြစ်စေတာလေးကိုအရင်ပြောကြည့်အောင်နော်ပြစ္ဆုတ်ပံဘလို့ချမ်းသာတယ်လေဆိုတော့ဘုံဘုံချမ်းသာဆိုတဲ့စကားလေးကိုပါဠိလိုဘယ်လိုခေါ်တော့ဒုက္ခနော်ဒုက္ခအဲ့ဒီဒုက္ခကိုမြတ်စွာဘုရားကတူရာရှုပြီးတော့၄မျိုးလို့ခေါ်တဲ့ဒေသနာတစ်ခုရှိတယ်လောကမှာချမ်းသာ၄မျိုးရှိတယ် နံပါတ်1ချမ်းသာကဘာလဲဆိုတော့အဋ္ဌိဒုက္ခရှိလို့ချမ်းသာနော်ကိုရှားတယ်ဖွေးတယ်တန်ဖိုးရှိတယ်ထင်တာလေပြီးတော့စုဆောင်းထားတယ်ငါမှာဘလောက်ရှိတယ်ဘလောက်ရှိတယ်ဘလောက်ရှိတယ်ဟုတ်လားရှိတယ်ဆိုရင်စိတ်ထဲမှာအဲ့ဒါပါတော့ချမ်းသာနော်မရှိဘူးဆိုရင်ဆင်းရဲတာပေါ့ဒါကတော့အလွန်မှထင်ရှားတဲ့အခြေအနေတစ်ခုပါဟုတ်လားရှိတဲ့လူတွေကိုချမ်းသာတယ်မရှိတဲ့လူတွေကိုဆင်းရဲတယ်ဟုတ်လားပစ္စည်းဥစ္စာတွေရှိလို့ဖြစ်တဲ့ချမ်းသာအဋ္ဌိဒုက္ခတဲ့ နောက်ဘောဂဒုက္ခတဲ့အဲ့ဒီရှိတာတွေကိုနော်သုံးဆောင်လို့ဖြစ်တဲ့ချမ်းသာပိုက်ဆံရှိတယ်ဆိုရင်တော့ကောင်းကောင်းခံစားမယ်နော်အာယုံ၅ပါးပေါ့နော်အယောင်အတန်အနတ်အရသာအတွေ့အထိ ဟုတ်လားတချို့ကြတော့လည်းရှိတော့ရှိတယ်ဒါပေမဲ့မျိုးလုံးအားကြီးပြီးတော့ကိုယ့်ကိုယ်တောင်မှနော်မတထားတဲ့အတွက်ကြောင့်မလို့မခံစားတဲ့လူလည်းရှိတယ်အဲ့ဒါမြတ်စွာဘုရားရှိတယ်ဒါလည်းချမ်းသာတစ်မျိုးနောက်ထပ်တစ်မျိုးကဘာလို့ဆိုခံစားရတာ နော်ဘောကဒုက္ခတဲ့နော်ခံစားရတဲ့ချမ်းသာနော်နောက်သုံးခုမြောက်ချမ်းသာကြတော့ဘာပြောလို့ဆိုတော့အာနာနေယဒုက္ခတဲ့ကျွေးကင်းတဲ့ချမ်းသာတယ်မစုမှငါဘာမှပေးစရာမရှိဘူးလူတွေကမှငါချီးငားထားတာမရှိဘူးပြန်ဆက်စရာမရှိဘူးဘာပြီးအားမှမရှိဘူးဘသူမျက်နှာမှာကြည့်စရာမလိုဘူးဟောအဲ့ဒါလည်းချမ်းသာခြင်းတစ်မျိုးပဲတဲ့ဒါကကျွေးပေးစရာရှိလို့နော်ပူပန်းနေရတဲ့အနေအထားလေးနဲ့နှိုင်းရှင်ကြည့်မှကျွေးကင်းခြင်းချမ်းသာပို့ပြီးတော့ထင်ရှားတာဟုတ်လား တော့ချမ်းသာ၃မျိုးပေါ့နော်အဋ္ဌိဒုက္ခဘောဂဒုက္ခအနန္တယဒုက္ခနော်ရှိခြင်းချမ်းသာခံစားခြင်းချမ်းသာကြွေးကင်းခြင်းချမ်းသာနောက်ထပ်တစ်မျိုးထပ်ပြီးတော့မြတ်စွာဘုရားဟောတယ်အဲ့ဒါဘာလို့ဆိုတော့အနဝိဇ္ဇဒုက္ခအပြစ်ကင်းတဲ့ချမ်းသာတဲ့ဟော စကလုံးလေးကွာစားချစ်စရာကောင်းနော်အဲ့ဒါတော့အပြစ်ကင်းခြင်းချမ်းသာတဲ့အနဝိဇ္ဇဒုက္ခအဲ့ဒါသီလနဲ့ပြည့်စုံလို့ရှိရင်အဲ့ဒီအနဝိဇ္ဇဒုက္ခရမယ်ဟုတ်လားကာယကံမှုနဲ့လည်းပဲအပြစ်ရှိတာကိုမလုပ်ဘူး ဝစီကံမှုနဲ့လည်းပဲအပြစ်ရှိတာကိုမပြောဘူးเนาะအဲ့လိုဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဘာရနိုင်တော့အနဝိဇ္ဇဒုက္ခအပြစ်ကင်းလို့ဖြစ်တဲ့ချမ်းသာကိုရနိုင်တယ်ဟုတ်လားအဲ့ဒါမြတ်စွာဘုရားကအဲ့ဒီအပြစ်ကင်းခြင်းချမ်းသာသည်ရှေ့ကပြောခဲ့တဲ့ချမ်းသာ၃မျိုးတဲ့အစာပေါင်းများစွာသာတယ်လို့အဲ့လိုဟောတာဟုတ်လားများသောအားဖြင့်ဘုံဘုံတို့ကရှိရင်ရှိမှချမ်းသာမယ်ရှိရင်ချမ်းသာတယ် ရှိရင်ချမ်းသာတယ်ဆိုရင်တော့ဒီမရက်ဖဲနဲ့ရှိမှချမ်းသာမယ်ဆိုတော့အတိပ္ပယ်တစ်မျိုးဖြစ်သွားပြီနော်မရှိရင်တော့ဘာဖြစ်မှာတော့ဆင်းရဲတယ်ဆိုတာရောက်သွားမရှိဘဲနဲ့ချမ်းသာနေရတွေလည်းရှိသေးတယ်လေဟုတ်လားခံစားရမှချမ်းသာတယ်ကာမဂုဏ်စည်းစိမ်ကိုခံစားရမှချမ်းသာတယ်ဆိုတော့မခံစားရရင်တော့ဆင်းရဲတဲ့လူကြီးပဲလို့ပြောတော့သူဟာပြည့်ပြည့်စုံစုံမှန်တယ်လို့ဆိုနိုင်ဘူး။အောဆိုကာမဂုဏ်ကာမဂုဏ်မခံစားဘဲနဲ့ချမ်းသာတဲ့လူကမရှိဘူးလား။ရှိတာပေါ့တရားချမ်းသာနဲ့နေတဲ့လူရှိတာပဲလေ။အဲ့တော့ခံစားရရင်ချမ်းသာတယ်ဆိုရင်တော်သေးတယ် ခံစားရမှချမ်းသာမယ်ဆိုရင်ကျတော့သူကနည်းနည်းများသွားပြီပေါ့နော်ဟုတ်လားတွေ့ကင်းရင်ချမ်းသာတယ်ဘာတွေဘလို့ပဲအဲ့ဒီလောကီချမ်းသာတွေနော်လူတွေအမွန်းတင်ပြီးတော့ကြီးကျယ်တယ်လို့ထင်စေကမူရသော်ဘုရားခုပြောထားပြီအနဝိဇ္ဇဒုက္ခကိုသူတို့မမေဘူးတဲ့ဒါပြစ္ဆုတ်ပံဘလို့ချမ်းသာတယ်လို့မေးရင်အပြစ်ကင်းလို့ဖြစ်တဲ့ချမ်းသာကိုရတယ်လို့နံပါတ်1မှတ်ရဟုတ်လားနောက်နံပါတ်2ဒီသီလနဲ့ပတ်သက်ပြီးတော့ ချမ်းသာမှုဘလို့ဖြစ်တယ်လဲဆိုတာလေးကိုဟိုအကြောင်းအရာလေးတစ်ခုကိုပြောပြီးတော့ဘုံဘုံကပြောခြင်းတယ်မြတ်စွာဘုရားကိုရှင်ရဏန္ဒာကနော်အခါတစ်ပါးမှာမိကုံးတစ်ခုသွားမေးတာရှိတယ်ဘာမေးတုံးဆိုတော့မြတ်စွာဘုရားတဲ့လေးညာကိုစံတက်နိုင်တဲ့အနံ့မျိုးလောကမှာ ရှိကောင်းသလားတဘာကင်းအောင်ရင်းနဲ့စဉ်းစားမိတာ哦နပန်းနဲ့နေနန္တာနဲ့နေဘလောက်ပဲမွေးတယ်ပြောပြောနော်လေးအောက်ကိုပဲ မှုေးစေတာအပေါ်ပြန်ဆန်တက်နိုင်တယ်ဆိုတာမရှိဘူးအဲ့အပေါ်ပြန်ပြီးတော့ဆန်တက်နိုင်တဲ့အနှံမျိုးဆိုတာလောကမှာများရှိလေမလားဆိုတာအဲ့ဒါမြတ်စွာဘုရားကိုသွားမေးတာသွားမေးတဲ့ခါကျတော့မြတ်စွာဘုရားရှိတယ်တဲ့အဲ့ဒါဘာလဲလို့မေးလို့ရှိရင်သူတော်ကောင်းတို့ရဲ့တီလာတည်းဟူသောအနှံ့မေးတဲ့နော်တီလာကံတော်အနှုတ်တော်တီလာဆိုတဲ့ယနတ်ဟာအနတ်နေထဲမှာသူကအကောင်းဆုံးအနတ်ပဲပန်းနေရဲ့အနတ်နန္တာတွေရဲ့အနတ်ဆိုတာလေးညာကိုမဆန်တက်နိုင် ဒါပေမဲ့သူတော်ကောင်းတို့ရဲ့ယနတ်ကတော့တပ္ပတိတာတပ္ပုရိသောပဝါယတိအလုံးစုံသောအယက်မျက်နာတွေကိုနှံ့နိုင်တယ်ဆိုလိုတာက ကောင်းတဲ့င်းကြွယ်တာပေါ့ဟုတ်လားတိလနဲ့ပြည်စုံလို့ရှိရင်ကိုယ့်ရဲ့တဲ့ညာပါတော့မှုေးတယ်ပေါ့ဟုတ်လားအဲပြောလို့ရှိရင်ဒီတိလယနတ်ကိုလူတွေကအလွန်မှနှစ်သက်ကြတယ်မျက်နှိုးကြတယ်မြတ်စွာဘုရားပြိဋိနိဗ္ဗာန်စံငါနေတော့ ဟိုအာယုသင်္ခါရလွတ်ပြီးတဲ့နောက်မှာသွေးဝမ်းတွေသွားတာရှိအဲ့ဒီအချိန်မှာတရားမင်းရမြတ်စွာဘုရားကိုလာပြီးတော့ပြုစုတယ်တဲ့လူရောင်ဖန်ဆင်းပြီးတော့ပြုစုတာအဲ့ဒါမြတ်စွာဘုရားကိုခြေစုပ်လက်နဲ့ပြုမြတ်စွာဘုရားရဲ့ကျင်ကြီးကျင်ကအညစ်အကြေးအိုးတွေကိုတောင်းတယ်မြတ်စွာဘုရားနာလာပြုတော့မြတ်စွာဘုရားတင်းတာဝရင်တာနဲ့တည်းအတွက်ဒီလူတွေရဲ့အနတ်ဟာနော်ယူဇနာတရားလောက်ကနေပြီးတော့မခံနိုင်ဘူးမို့လားဘယ်နဲ့ကြောင့်ဒီလာပြီးတော့ဒီအနန်ဆိုတွေကြားမှာ လာပြီးတော့လုံနိုင်ခဲ့တဲ့လုပ်ကိုလုပ်ရတာတော့အဲ့လိုမေးတော့တရားမင်းဘာပြောဆိုတော့မြတ်စွာဘုရားတဲ့အဲသူဒီတာဝရီနဲ့ပြည်မှာမြတ်စွာဘုရားရဲ့ဒီသူတော်ကောင်းရင့်နှက်နေသီလရင့်နှက်နေတာအဋ္ဌိသူရတယ်ပေါ့အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားကိုမျက်နှိုးလွန်းလို့သူဒီလိုလာပြီးတော့ပြုစုတယ်ဆိုပြီးတော့အဲ့ဒီနန္တာဟိုအဲ့ဒီဒီမစင်အိုးကိုနန္တာအိုးလို့သဘောထားပြီးတော့ခေါင်းမော်တောင်ရွက်ပြီးတော့သူကမြတ်စွာဘုရားကိုပြုစုတယ်လို့ဆို ဟုတ်လားပြောရင်တာကဒီအနံ့ကိုဒီသီလယနံ့ကိုတတ္တဝါတွေကတန်ဖိုးအလွန်မှထားတယ်ပေါ့နော်ဆိုလိုတာသီလပြည့်စုံလို့ရှိရင်လူတွေကအလွန်မှတန်ဖိုးထားကြတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့ဟိုဇတ်တော်ဘုတ်ရှိတယ်အဲသီလနဲ့ပြည့်စုံလို့ရှိရင်လေးစားတယ်တန်ဖိုးထားတယ်လူကြီးလူငယ်များတယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့ဒီဇတ်တော်လေးကမြတ်စွာဘုရားဘာလို့ဟောတာလဲဆိုတော့ဟိုကောသလမင်းကြီးရဲ့အမတ်တယောက်ရှိတယ်မြတ်စွာဘုရားလက်ထက်ကပေါ့ အဲ့ဒီအမတ်ကြီးကိုပောတလမင်းကြီးကအလွန်မှသူ့ကိုချစ်ခင်တယ်မျက်နှိုးတယ်ကျန်တဲ့အမတ်တွေတဲ့ပို့ပြီးတော့ဦးစားပေးတယ်လေးစားတယ်တကယ့်ကိုစိတ်ထဲကတန်ဖိုးထားပြီးတော့လေးလေးစားစားနော်မျက်မျက်နှိုးနှိုးဆက်ဆံတာပေါ့အဲ့ဒါကိုအဲ့ဒီအမတ်ကြီးကသိတယ်။အော်မင်းကြီးကငါ့ကိုသူများတဲ့ပို့ပြီးတော့ဦးစားပေးတယ်။သူများတဲ့ပို့ပြီးတော့ငါ့ကိုတန်ဖိုးထားတယ်။အဲ့လိုအစသာရသူများတဲ့ပို့ပြီးတော့တန်ဖိုးထားတော့သူကနည်းနည်းလေးသိကျင်စိတ်ကလေးဖြစ်လာတယ်။အဲ့ဒါဘာလဲဆိုတော့ငါပညာတွေတက်လို့ နော်စွမ်းစားတွေရှိလို့ထက်မြက်လို့ငါ့ကိုမင်းကြီးကသူများတဲ့ပို့ပြီးတော့တံပိုးထားတာလားဒါမှမဟုတ်ကိုချင်းတရားကောင်းလို့ငါ့ကိုပို့ပြီးတော့တံပိုးထားတာလားအဲ့ဒါကိုငါကွဲပြားအောင်သိအောင် လုပ်မယ်ဆိုပြီးတော့အဲ့ဒါအိမ်ပြန်သွားတဲ့အခါကျတော့လမ်းမှာနော်ဘင်းရဲ့ဒီဘန္နာတွေကိုရွှေတွေငွေတွေကိုလက်ဝက်လက်စားတို့ဘာတို့လောက်ရတယ်ပရိန်တယ်ရှိတယ်နော်ဘယင်ပိုင်တဲ့ပစ္စည်းတခုပေါ့ဟုတ်လားအိနာသွားပြီးတော့အဲ့ဒါလမ်းရတယ်ပေါ့ အဲ့ဒီလူကိုမပြောဘဲနဲ့အတပြာခုသူယူသွားတယ်မသိအောင်ယူသွားတယ်ဟိုလူကမြင်လိုက်တယ်မြင်လိုက်ပြီဆိုဘင်းရဲ့အရန်မြတ်နိုးတဲ့အမတ်ကြီးဆိုတော့မပြောဘူးပေါ့အဲ့ဒါနောက်နေ့ရက်မြောက်နေ့လဲနှစ်ပြားယူသွားတယ်အဲ့နေ့ကျပိုးယူသွားတယ်ဟိုလူကတတိထားမိနောက်သုံးရက်မြေနောက်ကျတော့တခုတ်ယူသွားတယ်တဲ့တခါတည်းထည့်သွားဟာအဲ့ဒီကျတော့ဘာသိမခံနိုင်တော့တို့သူအမတ်ကြီးမကလို့ဘာပဲဖြစ်နေနေတကယ်တမ်းတော့ဒါတခိုးပဲပေါ့အဲ့ဒါနဲ့ဝိုင်းဖမ်း ဝိုင်းဖန်ပြီးတော့ဒီတက်တေကံပစ္စည်းနဲ့အမတ်ကြီးကအလွန်ကိုယွန်ရှာဆက်ဆုပ်เสียကြည်သန်းနော်သူများပစ္စည်းကိုခိုးတယ်ဆိုပြီးတော့ကျိုးတွေနဲ့တုပ်ပြီးတော့ရိုက်နှက်ပြီးတော့အဲ့ဒါဘင်းရင်တွေကိုခေါ်သွားဟိုရောက်တော့ဘင်းရင်ကြီးရောက်တဲ့ခါကျတော့ဘင်းကြီးကဘာမလို့ဒီလိုလုပ်ရတာဆိုတော့တခိုးနော်ပထမနေ့ကပြားခိုးတယ်နောက်နေ့နှစ်ပြားခိုးတယ်နောက်နေ့ကျတော့တဆုပ်ခိုးတယ်ပေါ့အဲ့တော့ဘင်းကြီးရဲ့မျက်နှာမှာလည်းဘလို့ပုံတွေပေါ်သွားမှာနော်ယွန်ရှာဆက်ဆုပ်တဲ့ပုံတွေပေါ်သွားမှာပေါ့နော်တတလုံးမြက်မြက်နိုးနိုးတံပိုးထားခဲ့တဲ့ ဘင်းကြီးရဲ့အမှုရာအဲ့တော့ဘင်းကြီးကမျက်နှာလွှဲပြီးတော့ဘာလုပ်တုံဆိုတော့အဲ့လိုဆိုရင်ဓာတုသားတွေကိုစီရင်စီရင်တဲ့အတိုင်းသူ့ကိုစီရင်လိုက်ဆိုတော့တတ်ခိုင်းတာပဲဟုတ်လားအဲ့ဒီကြတော့မှအမတ်ကြီးကဘင်းကြီးသူကတကူမဟုတ်ပါဘူးဟာတကူမဟုတ်ရင်ဘာဘာလုပ်တာတုံးပေါ့အဲ့တော့မင်းကြီးကသူ့ကိုအလွန်မှတန်ဖိုးထားတယ်လေးစားတယ်မျက်နှိုးတယ်ဘာကြောင့်လေးစားရတာလဲမျက်နှိုးရတာလဲဆိုတာကိုသိကျင်လို့နော်အစွမ်းစားတွေထက်လို့ပညာတွေတက်လို့မျက်နှိုးတာလား ဒါမှမဟုတ်ကိုချင်းသိက္ခာသီလရှိလို့မြတ်နိုးတာလားဆိုတာကွဲပြားခြင်းလို့ကိုချင်းသိက္ခာကိုဖျက်ကြည့်တာအဲ့ဒီကြတော့မှဘယင်ကြီးကသဘောပေါက်သွားတာသဘောပေါက်သွားတော့သူ့ကိုမတတ်ပါဘူးအဲ့ဒါလည်းသူကလည်းဘယင်ကြီးကလည်းခွန်တောင်းပြီးတော့အော်ကိုချင်းသီလကိုပဲလူတွေကတန်ဖိုးထားကြတာပေါ့နော်အဲ့ဒါတန်ဝေကလည်းရတယ်ပိုးပြီးတော့လည်းပဲဖြူရှင်တဲ့သီလဖြစ်အောင်ပိုးလှုပ်ရှင်သွားတယ်အဲ့လိုဆိုရင်သီလကိုတကယ်အထွတ်အထိပ်ရအောင်ဖြူရှင်ဖို့ဆိုရင်လူဘဝအနေနဲ့ကျင့်ဖို့ဟာနည်းနည်းအခက်အခဲရှိတယ်ဟော လူလူဘဝသီလပြည့်စုံဖို့ခက်ခဲတယ်ဆိုတာလေနောက်ဇတ်တဘုတ်တောင်ခေါင်းနဲ့ရောက်လာသေးတယ်ဟုတ်လားအဲမလိန်ရတဲ့လူဘဝယက်တီဖို့မလွယ်ဘူးလို့ပြောတဲ့စကားကြားဥတယ်မဟုတ်လားဟမ်ဖះလောင်းကတထေးဘဝနေပြီးတော့ရစ်သိဝက်သွားတာလေနောက်ဇံပင်ညင်ရတဲ့အခါကျတော့မြို့လာပြီးတော့သူဟိုအချင်းတက်အငန်တက်လို့လို့လာတဲ့အခါကျတော့အရှင်အနန္ဒာလောင်းတထေးရကြီးညိုလွန်းလို့ဆိုတော့သူ့ရဲ့တည့်ရဲ့ဥယျာဉ်ထဲမှာထားပြီးတော့ကိုးကွယ်တာ နောက်တော့အလုံးမပဲမေတ္တာရှိတဲ့အခါကျတော့လူထွက်ခိုင်းတယ်ရှိတဲ့စီစဉ်တဝက်ပေးမယ်ပေါ့ဟာဘုရားလုံးကလည်းတတိဘဝလာတာပဲဇံပင်ညင်နဲ့နေတာဒါဒီလူထွက်ခိုင်းတယ်အဲ့ဘုရားလုံးကဘာပြန်ပြောတော့ဆိုတော့လေးချက်ပြောတာအကုန်လုံးပြန်ပြောနိုင်အောင်မလားတော့မသိဘာလို့မလဲတဲ့လူဘဝလူဘဝဆိုတာမလိန်လို့မရဘူးတဲ့မလိန်ရတဲ့လူရဲ့လူဘဝမရက်တည်နိုင်ဘူးတဲ့အော်နောက်ထပ်တစ်ခုအမှတ်ရတယ် လူဘဝအမြဲတမ်းလှုပ်နေရတယ်တဲ့ပြင်းခွင့်မရှိဘူးတဲ့အလှုပ်လှုပ်နေရမှာလူဘဝရှင်းတတ်နိုင်တာတဲ့ဒါမှမဟုတ်လူဘဝကြီးကို तू မကြိုက်ဘူးပေါ့နောက်တစ်ခုကလူဘဝဆိုတာသူများကိုနှိပ်စက်နိုင်မှတခါလေမလွဲတာမရှောင်တာသူများကိုစိတ်ဆင်းရအောင်ပြောပေးရတာတွေလုပ်ပေးရတာတွေရှိတယ်သူများကိုမနှိပ်စက်တဲ့လူဘဝဆိုတာရက်တီဖို့မလွယ်ဘူးတဲ့နောက်တခါတလေသူများရဲ့အနှိပ်စက်ကိုမခံရင်လည်းပဲလူဘဝရက်တီလို့မရဘူးတဲ့အော်လေးချက်လုံးတော့ပြည်သွားဟုတ်လားအခုလည်းပဲဒီအမတ်ကြီးရပါတယ် လူဘဝမှာသီလနဲ့ပြည့်စုံဖို့ဆိုတာအလွန်ခက်တယ်ပေါ့နော်အဲ့ဒါမို့လို့သူယဟန်ပြုတ်မယ်ဆိုတော့ယဟန်ဝက်သွားပြီးတော့တော့ယဟန်သာဖြစ်တယ်အဲ့ဒီယဟန်ကိုကြောင်းပြူတော့မြတ်စွာဘုရားအဲ့ဒီသီလဝိမာသနာဇတ်ဆိုတာလေးဟောတယ်ဇတ်တော်ရဲ့အနေထားအတူတူပဲဘုရားလောင်းကအဲ့ဒီဘဝတုန်းကအမတ်ပေါ့နော်ပင်ကြီးကသူ့အရိပြအမတ်တွေတဲ့ပို့ပြီးတော့မျက်နှိုးတော့အောက်လို့ဒီလိုမျက်နှိုးရတယ်လည်းမသိဘူးဆိုပြီးတော့သူကလည်းပဲစုံသန်းတာပေါ့သူ့ရဲ့ပညာစွမ်းကြောင့်လားဒါမှမဟုတ်နော်ဒီရိုးသားမှုဖြောင့်မတ်မှုကိုကျင့်သီလကြောင့်လားဆိုတာသိအောင်လုပ်တာ အဲ့လိုပဲပဋိငယ်အရင်နေပြီးတော့ခိုးတာခိုးကြည့်တာပေါ့ဟုတ်လားအဲ့တော့သူ့လည်းတခိုးဆိုပြီးတော့အခါလဲကျိုးနဲ့တုပ်ပြီးတော့ခေါ်သွားအဲ့ဒီမှာပြစ္ဆုတ်ပံဝတ္ထုလေးနဲ့ဒီမြတ်စွာဘုရားဟောပြတဲ့ဝတ္ထုလေးကွာတာကဘုရားလောင်းအဲ့ဒီလိုဖန်ခံရတဲ့အခါကျိုးနဲ့တုပ်ပြီးတော့ခေါ်သွားတော့လမ်းမှာမြို့တဲ့လမ်းလျှောက်ခေါ်သွားတာဟုတ်အဲ့ဒီမှာအလံမဲတွေတွေ့ရမွေပြတဲ့နော်မွေနဲ့ပြစားတဲ့အလံမဲအစိပ်ပြင်းထန်တဲ့မွေတွေဟာလေဘင်းပတ် ဟာလက်တွေပတ်ပြီးတော့ပြတော့ဘုရားလောင်းကဟာအန္တရာယ်အလွန်ကြီးတဲ့အလုပ်ပဲပေါ့အဲ့ဒါနဲ့အလံမေတွေကိုတနာတဲ့အတွက်ကြောင့်မင်းတို့မွေနဲ့မကစားနဲ့နော်အဲ့ဒီမွေတွေကအစိတ်ပြင်းတယ်ကြိုက်လို့ရှင်သေမှာပေါ့အဲ့လိုပြောတဲ့အခါကျတော့အလံမေကဘာပြန်ပြောတော့ဆိုတော့မွေတွေကသေလားရှိရဲ့တဲ့သေလားရှိတော့သူကမကြိုက်ဘူးလို့သူတို့သိချတယ်ပေါ့လေဒါမှမဟုတ်လို့သူတို့ကိုပြစားတာပေါ့ခမည်းသာရင်သေလားမရှိလို့အခုအဖမ်းခံရတာပေါ့မွေကသေလားရှိတယ်ဆိုဟော တီလာရှိလို့ရှိရင်အစိတ်ရှိတဲ့မွေးတောင်မှလူတွေကတန်ဖိုးထားပါလားဟောဒီတရားလေးကလည်းပြောစရာတော့ကောင်းတယ်နော်အစိတ်တော့ရှိတယ်ဒါပေမဲ့သူများကိုမနှိပ်စက်ဘူးသူများကိုမထိခိုက်စေဘူးစောင့်စည်းထားတယ်ဆိုလို့ရှိရင်မွေးတောင်မှဖြစ်နေတော့လူတွေကတန်ဖိုးထားတယ်ဟုတ်လားအဲ့ဒါကိုတစ်ချက်ဖះလောင်းကတန်ဝေကရတယ်ပေါ့နော်အဲ့ဒါနဲ့ဘင်းကြီးရောက်တဲ့ခါကျတော့ဘင်းကြီးကဒီလိုပဲရာဇဝတ်ခံမယ်တတ်မယ်လို့ဆိုတဲ့ခါကျတော့ဖះလောင်းကအဖြစ်မှန်ကိုရှင်းပြတာအဲ့ဒီဇက်တော်မှာတော့ဖះလောင်းကလည်းအဲ့လိုစီးတိမ်ကိုစွန့်ပြီးတော့ ရတိဝက်သွားတော့ထွက်သွားတာပေါ့အဲ့တော့ပြောချင်တာကနော်အရာအလုံးနဲ့ကိုချင်းသီလကိုနော်လူပတ်ဝန်းကျင်မှာလူတွေဟာတန်ဖိုးထားကြတယ်ဆိုတာအဲ့ဒါပြစ္ဆုတ်ပံသီလရဲ့ချမ်းသာစေမှုဆိုတာလေးကိုအဲ့ဒါလေးကိုထည့်သွင်းပြီးတော့နားလည်စေချင်တာဟုတ်လားအနာဝိဇ္ဇဒုက္ခအပြစ်ကင်းတဲ့ချမ်းသာကိုရတယ်ဟုတ်လားအလွန်မျက်နှိုးစရာကောင်းတဲ့နော်အရက်မျက်နာများစွာကိုပြန့်နှံ့သွားစေနိုင်တဲ့အကောင်းဆုံးရည်နှံ့လည်းဖြစ်တယ် လူတွေတန်ဖိုးအထားဆုံးအလေးစားဆုံးအမျက်နှိုးဆုံးအရာတစ်ခုလည်းဖြစ်တယ်။ဒါကြောင့်ဘုန်းဘုန်းတို့ငယ်ငယ်ကဟိုလွန်တန်ဖိုးရှိတဲ့စကားလေးတစ်ခွန်းကြားဘူးနေတာလေးနှုတ်ထဲတိုးနေတာလေးရှိ။သီလမေဝတုတ္တာတေယောတဲ့။နော်ဒီလိုစကားလုံးလေးတွေရရင်ကောင်းနော်။သီလမေဝတုတ္တာတေယော။သီလသီသာလင်အကြအမြင်ဘ ഹു တုတ္တပညာထက်ပိုပြီးတော့တန်ဖိုးရှိတယ်တဲ့။ ညာတွေအများကြီးသင်ထားလို့အများကြီးသိတယ်နားတယ်တတ်တယ်ဟုတ်လားဘလောက်ပဲသူအစွမ်းရှိရှိအဲ့ဒီတုတ္တထက်ပါတာတော့သီလတာတဲ့ဟုတ်လားဒါကြောင့်သီလဟာဘလို့ချမ်းသာသေးတာလို့လို့မရင်တိအချက်ပြစ္ဆုတ်ပံမှာချမ်းသာစေတယ်အများကြီးပါပဲပြစ္ဆုတ်ပံချမ်းသာတဲ့ကိုဘုမတို့ထည့်ပြောရမယ်ဆိုလို့ရှိရင်နောက်ဂုံသတင်းကြော်ကြားမှုကိုရခြင်းသီလနဲ့ပြည့်စုံနေရမယ်ဥစ္စာပစ္စည်းကိုအစုလိုက်အပြုံလိုက်ရခြင်းတယ်ဆိုလို့ရှိရင်သီလနဲ့ပြည့်စုံနေရမယ် ဒီလိုဟောတာတွေလည်းမြတ်စွာဘုရားရှိရနော်ကိုကိုကိုမဆွဆွဲဖို့သူတစ်ပါးရဲ့ဆွဆွဲမှုကိုမခံရဖို့အတွက်နော်ချမ်းချမ်းသာသာနေခြင်းနဲ့ဆိုရင်သီလနဲ့ပြည့်စုံနေရမယ်ဆိုတော့အဲ့ဒီဒေသနာတွေလည်းပဲဒါပြစ္ဆုတ်ပန်ချမ်းသာတွေကိုထည့်သွင်းရမယ်ပေါ့အဲ့တော့သီလဆိုတာဒီပြစ္ဆုတ်ပန်မှာနေချမ်းသာသေးတာဆိုတော့မဟုတ်ဘူးတန်တရားမှာလည်းချမ်းသာမယ်ဟောဒီအချက်ကိုတော့ဘုံမပို့ပြီးတော့အလေးပေးပြီးတော့ပြောရင်လည်းဘာလို့ဆိုတော့ဘုံတို့တွေတန်တရားခီးကိုသွားကြအောင်ပါဒီအနေထားဒီအခြေအနေကို ကြည့်ပြီးတော့သုံးသပ်ရတာတော့ နော်ဒီဘဝတွင်တန်တရားပြအောင်လုပ်နိုင်မဲ့အနေအထားသိမမြင်ဘူးပေါ့နော်ဟုတ်လားအဲ့ဒါလို့ရှင်တန်တရားခီးဘာလို့ရမှာတော့တေချာပေါက်သွားလိမ့်မယ်တေချာပေါက်သွားရမယ်ဆိုလို့ရှင်တန်တရားခီးမှာအားကိုးစရာတစ်ခုအနေနဲ့တီလာနဲ့ပြည့်စုံအောင်ဘုံဘုံတို့ဟာနေသင့်တယ်ပေါ့ဟုတ်လားအဲ့တော့ဒီဘဝတန်တရားမှာနော်ကိုချင်းတီလာနဲ့ပြည့်စုံတဲ့ပုံကိုယ်တွေဟာနော်ကျမ်းမာရေးရပဲဖြစ်စီအသက်ရှင်သန်မှုရပဲဖြစ်စီပစ္စည်းဥစ္စာပိုင်ဆိုင်မှုရပဲဖြစ်စီနော်လောကီလိုအစသာရရာရာ အကုန်လုံးလူဘဝအနေထားနဲ့ပြောမယ်ဆိုရင်လည်းပဲပြည့်စုံမှုကိုရစေနိုင်တယ်နော်လူတွေပြောရတာရှိရဲ့လေဒီဘဝယောဂါတွေများဆိုဩသီလပြည့်စုံမှုတချို့ပစ္စည်းတွေတော့ချမ်းသာပါရဲ့ဒါပေမဲ့ကျမ်းမာရေးကမကောင်းဘူးဆိုဩလှူတော့လှူခဲ့ပုံရပါတယ်ဒါပေမဲ့သီလပြည့်ခဲ့ပုံရတယ်ဟောတချို့ဆိုစောစီးစီးသေးသွားရောဟောဘာဖြစ်တာလဲသီလပြည့်စည်လို့ပေါ့နော်ဟုတ်လားဒါလူဘဝမှာလည်းပဲသီလရှိတဲ့လူနဲ့မရှိတဲ့လူမတူဘူးပေါ့သီလရှိခဲ့တဲ့လူနဲ့မရှိခဲ့တဲ့လူမတူဘူးပေါ့ ဟုတ်လားနောက်ဆုံးဘဝအနေထားနဲ့ပြောမယ်ဆိုလို့ရှိရင်လည်းပဲလူဘဝထက်အဆင့်မြင့်တဲ့နတ်ဘဝပြမဘဝတွေရောတော့သီလတည်းဟူသောအကြောင်းကြောင့်မရောက်နိုင်ဘူးလားရောက်နိုင်ဟုတ်လားဒါကြောင့်မလို့ဒီဘဝတန်တရားနဲ့ပတ်သက်ပြီးတော့တန်တရားချမ်းသာဆိုတာကိုလည်းပဲအဲ့လိုနားလည်စေခြင်းသီလကိုပဲအားကိုးရမယ်ဆိုတဲ့အနေအထားမျိုးပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့နော်စဉ်းစားတရားကောင်းတဲ့နော်အမြင်လေးတစ်ခုပေါ့လေအဲ့ဒါရွှေကျင်စတော်ဘုရားကြီး ရေးခဲ့တဲ့ဂါထာလေးပေါ့အမြင်အလွန်ကောင်းတယ်အဲ့ဒီအမြင်လေးနော်ဆရာကြီးကဘလို့ရေးထားအောင်ဆိုတော့မဟောရတိဥတ္တရန္တာ နာနာဘေယသူပါယိနောတကုံလာနမပေနာယတပ္ပရာဝဥတုကရေဥတုကရေအတိဘေယဘာပြောဆိုတော့ဩပင်လေသမုဒ္ဒရာတွေကိုသင်္ဘောကြီးရှိပြီးတော့တွားကြတဲ့ပုံကိုယ်တွေဟုတ်လားပင်လေသမုဒ္ဒရာဆိုတာအန္တရာယ်အလွန်များတာဩတော့သူတို့စီးခဲ့တဲ့သင်္ဘောကြီးကိုသူတို့တွေဟာ နော်မကျူးအောင်မပေါက်အောင်မပြည့်စည်အောင်သူတို့ဟာအကောင်းဆုံးထိမ့်သိမ့်သင့်တယ်ဟုတ်လားနာနာဘယသူ့ပါကြီးနော်တဲ့ပင်လယ်သမုဒ္ဒရာထဲမှာအထူးထူးသောဘေးတွေကိုကြောက်တယ်လန့်ရေလိုင်းဘေးတွေအောက်ကငါးလိန်ငမန်းဘေးတွေမုန်တိုင်းဘေးတွေဟုတ်လားဘေးမျိုးမျိုးကိုကြောက်ရွံ့တယ်ဆိုလို့ရှိရင်တော့တကုံလာနာမဘေးနာရတယ်ကိုစီးထားတဲ့တင်မောကိုစီးထားတဲ့ဖောင်ကိုစီးထားတဲ့လှေကိုတော့မပြည့်စည်အောင်ဘာလုပ်ရမလို့ထိမ့်သိမ့်ရမယ် အကူရှိထားတဲ့ဖောင်းကိုမပြက်ရှိအောင်မထိန်သိမ်းဘူးဖောင်းရက်ပြက်နေတယ်ဟာပေါက်ပြီးတော့ရေတွေထွက်နေတယ်ဆိုရင်သွားနေတာရေလန်းခရီးရေလန်းမှာရိုးရိုးရေလန်းမဟုတ်ပင်လယ်သမုဒ္ဒရာကိုဖြတ်နေပေါ့နော်အဲ့လိုဆိုလို့ရှိရင်ဒီအန်တွေဟာမခံမနိုင်တော့အောင်ကြီးတယ်ပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါဆိုလို့ကြီးကဥမာပေးတာနော်ပင်လယ်သမုဒ္ဒရာခီးကိုသင်္ဘောစီးသွားတယ်ပါကိုစီးနေတဲ့သင်္ဘောကောင်းဖို့အလွန်အရေးကြီးတယ်ပေါ့သင်္ဘောမပြက်စီးဖို့အရေးကြီးတယ်ထိမ့်သိမ်းရမယ်ရှောင်းရှောင်းသင်္ဘောပြက်စီးပြီဆိုတာ ਨੇ ဒုက္ခကောင်းကောင်းရောက်ရမယ်ပေါ့ အဲ့ဒါလိုပဲတဲ့ဘောတန်တရားဆိုတာပင်လေသမုဒ္ဒရာကြီးလို့ဟုတ်လားအလွန်ကျေပြောတယ်ပေါ့အန္တရာယ်လည်းအလွန်များတယ်အဲ့ဒါဘုံဘုံတို့တွေကဘဝဒီဟုသောသမုဒ္ဒရာကိုဖြတ်တဲ့နေရာမှာကိုရှိထားတဲ့သင်္ဘောနဲ့တူတဲ့ဖောင်နဲ့တူတဲ့တီလာကိုနော်မပြည့်စည်အောင်မပေါက်အောင်မကျိုးအောင်စောင့်ရှောက်တဲ့နဲ့ထိမ့်သိမ့်တဲ့ဟုတ်လားသင်္ဘောပေါက်သွားပြီသင်္ဘောပြက်သွားပြီဆိုလို့ရှိရင်သမုဒ္ဒရာလည်းကောင်းမှာကောင်းကောင်းဒုက္ခရောက်မှာနော်အဲ့လိုပဲတီလာပြက်ပြီဟေ့ဆိုလို့ရှိရင်လည်းပဲ တန်တရားဒီဟူသောသမုတ်တရားထဲမှာဒီတရားဟာကောင်းကောင်းဒုက္ခရောက်နိုင်နေလို့ပြောတာအဲ့တော့ဆန့်ကျင်ဘက်အနေနဲ့သီလနဲ့ပြည့်စုံမယ်ဆိုလို့ရှိရင်တော့သမုတ်တရားထဲမှာဘုန်းတို့တွေကတော့လှေကောင်းသင်္ဘောကောင်းကြီးကိုရှိသွားတဲ့သဘောမျိုးဖြစ်သွားတာပေါ့ဟုတ်လားဒါကြောင့်ဆရာကြီးကအလွန်မှနော်ဥပမာပေးတာကောင်းပါတယ်အရိယာသူတော်ကောင်းကြီးတွေအပေလေးပါးကိုမရောက်ကြဘူးဆိုတာအဲ့ဒီသီလအာမခံချက်ရှိသွားလို့မရောက်ကြတာတဲ့ ကိုကတကယ်လို့သာတီလာပြည့်စုံမယ်ဆိုလို့ရှိရင်အရိယာမဖြစ်သေးတော့လည်းပဲအရိယာများကဲ့သို့သူပေးတဲ့ဥမာအလွန်ကောင်းတယ်နော်အရိယာသူတော်စင်ကြီးမဖြစ်သေးတော့လည်းပဲတီလာသာပြည့်စုံမယ်ဆိုရင်အရိယာသူတော်ကောင်းကြီးတို့သူတော်ကောင်းကြီးတွေလို့မကောင်းတဲ့ဘဝတွေကိုရောက်เสียအကြောင်းမရှိဘူးလို့ပြောတာတီလာကိုခံခိုင်မာမာအားကိုးကြပါဘို့ဟုတ်လားဒါကြောင့်ဘုန်းဘုန်းတို့တတ္တဝါတိုင်းတတ္တဝါတိုင်းဟာ နော်ဒေဂာနီးမှာကြောက်ကြတယ်ဆိုတာအကြံဉာဏ်ဖြင့်အကြောင်းနှမျိုးရှိမယ်လို့ဘုံဘုံထင်ပါတယ်နော်ပြေစုပံဘဝအခြေအနေမစွန့်လွတ်ခြင်းလို့မစွန့်လွတ်နိုင်လို့တွေ့တာလွန်းလို့မမောလွန်းလို့နော်ဆင်းရဲတာရှိတယ်ဟောနောက်တစ်ချက်ပါရှိနိုင်သေးတော့အနာဂတ်ကိုရင်မဆိုင်ရဲလို့မသေးကြလို့မရေရာလို့ကြောက်လို့ဟုတ်လားသေခြင်းတရားကိုကြောက်တာလည်းမရှိနိုင်ဘူးလားရှင်နော်နှစ်မျိုးနော်အခုပြစ္ဆုတ်ပံလေးကိုမစွန့်နိုင်ဘူးဒီဘဝလေးကိုဒါတစ်ချက်နော် တချို့ဒီဘဝကိုကင်နေခဲ့တာလဲကြာပြီတိတ်လဲအဆင်မပြေဘူးဆိုလဲစွန့်ကျင်တဲ့စိတ်ရှိချင်းရှိမှာပေါ့တချို့ကိုယ်ကိုတတ်သေးတာတောင်ရှိသေးတာပဲလေဟုတ်လားအဲ့လိုဆိုလို့ရှိရင်လည်းပဲအနာဂတ်မှာမသေးကြဘူးဆိုရင်ရော तू သေးရဲမလားအနာဂတ်ကဒါတဲ့ဆိုးတဲ့အနေထားမျိုးပဲစီးကြိုနေမယ်ဆိုရင်ဒါကြီးကမှအခုအနေထားလေးကမှတော်သေးတယ်ဆိုတော့ကြောက်အောင်ပါပဲလေဟုတ်တယ်မဟုတ်လားအဲ့လိုဆိုလို့ရှိရင်ဒီအနာဂတ်ကိုတေချာတဲ့အနေအထားမျိုးဘုံဘုံတို့ရကျင်တယ်ဆိုလို့ရှိရင်ကိုချင်းတီလာနဲ့ပြည်စုံအောင်နေရမယ်ပေါ့ဒါကြောင့်မြတ်စွာဘုရား နော်ကိုချင်းသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာနော်အတန်ပုံတော့အလံကတော်တိနော်တေဂာနီးမှာမတွေ့မဝေကြည်ကြည်လင်လင်ချမ်းချမ်းသာသာနော်အနာဂတ်ကိုမကြောက်ဖဲနဲ့မယွန့်မဲနဲ့ရဲရဲဝံ့ဝံ့သေးပြီးတော့နော်ကောင်းရမွန်ရမြင့်မြတ်တဲ့ဘဝတွေကိုသီလပို့နိုင်စွမ်းရှိတယ်လို့အဲ့လိုဟောတာဟုတ်လားဒါကြောင့်ဒါပါလဲလို့မင်းသီလရဲ့ဘဝတန်တရားမှာချမ်းသာစေမှုပေါ့ဟုတ်လားပြောခဲ့တာတွေသိချမှတ်နော်သီလဆိုတာဘာလဲဒါပြောခဲ့ပြီနော် တီလာကိုဘာကြောင့်မြတ်စွာဘုရားအလွန်တန်ဖိုးကြီးတဲ့ဥစ္စာပစ္စည်းလို့ဟောရတာလဲတီလာကဘလို့ချမ်းသာစေတာလဲအဲ့ဒီအပိုင်းကိုအခုပြောနေတာဟုတ်လားပြစ္ဆုတ်ပံချမ်းသာစေတယ်အခုတန်တရားချမ်းသာစေတယ်ဒီရောက်သွားပြီနော်အဲ့တော့ဘုံဘုံတို့နောက်ထပ်ဆက်ပြီးတော့ပြောရမယ်ချမ်းသာပါလဲနိဗ္ဗာန်ချမ်းသာတန်တရားလွတ်မြောက်မှုချမ်းသာအဲ့ဒါကဒီသာသနာတွင်းမှာနော်လူလာဖြစ်ကြတဲ့ပုံကိုယ်တွေအနေနဲ့အဲ့ဒီထိမျောမှန်းတဲ့နေပေါ့အာခုဘဝလေးချမ်းသာရုံလေးနောက်ဘဝအဆင်ပြေုံလေးလောက်တင်ဘုံဘုံတို့ရဲ့ နော်ရည်ရွယ်ချက်တွေရည်မှန်းချက်တွေကိုဟိုရက်တံမထားရဘူးပေါ့ဟုတ်လားပဲထိသွားမှာတော့ဘဝဆင်းရဲမြတ်ဖြစ်တယ်ဆင်းရဲတဲ့ဘဝကဒါဝရလွတ်မြောက်သွားဖို့နိဗ္ဗာန်ချမ်းသာဖို့မျက်မှောက်ပြုနိုင်ဖို့နော်ဒီဘဝတင်နော်လောဘဒေါသမောဟကိလေသာခသိမ်းငြိမ်းဖို့နော်အဲ့ဒီအဆင့်မရအောင်တောင်ဒီဘဝတင်တက္ကဒိဋ္ဌိနဲ့ဝရှိကိစ္စငြိမ်းပြီးတော့နော်နိဗ္ဗာန်ချမ်းသာကိုသိနိုင်မြင်နိုင်တဲ့နော်ပထမတပ္ပတိမေညာဖူညာရဖို့ဆိုတာမျိုးဘုံဘုံတို့ဘာလို့ဖို့လို့တော့ ရည်မှန်းချက်ထားတဲ့တယ်ပေါ့နော်အဲ့လိုထားတယ်ဆိုလို့ရှိရင်လေဒီသီလကိုထားတဲ့အဲ့ဒီမြင့်မြတ်တဲ့ရည်မှန်းချက်ကိုပြည့်ဝစေလိမ့်မယ်ပေါ့ဟုတ်လားအဲ့ဒီအချက်ကိုလည်းပဲဘုံဘုံကနည်းနည်းလေးဦးစားပေးပြီးတော့ပြောခြင်းတယ်နော်သီလကိုနည်းနည်းရရထင်ပါဆိုလို့ဟုတ်လားနော်သီလကဒီလွတ်မြောက်မှုချမ်းသာနိဗ္ဗာန်ချမ်းသာကိုရရှိဖို့အတွက် तू ကမဘယ်လိုအနေထားနေပြီးတော့ကြိုးကြီးစုပြုနေတယ်လေအဲ့ဒါဘုံဘုံတို့သစ္စာလေးပါးကိုကြည်လိုက်သစ္စာလေးပါးမှာဘဝဆင်းရဲတယ်နံပါတ်1အမှန်နော် လူကျင်မှုသည်ဒုက္ခရဲ့အကြောင်းတရားနံပါတ်1အမှန်နော်လူကျင်မှုချုပ်ခြင်းသည်ဒုက္ခချုပ်ခြင်းနိဗ္ဗာန်နံပါတ်3အမှန်အဲ့ဒီလူကျင်မှုချုပ်ပြီးတော့ဒုက္ခချုပ်တဲ့နိဗ္ဗာန်ကိုရောက်ချင်တယ်ဆိုရင်မဂ်ခင်၈ပါးကိုပွားများမယ်မဂ်ခင်၈ပါးကိုပွားများရင်တေချာပေါက်နိဗ္ဗာန်ကိုမျက်မှောက်ပြုရလိမ့်မယ်ဒါအမှန်တရားတစ်ခုပေါ့လေးခုမြောက်အမှန်တရားနော်ဟုတ်လားအဲ့တော့အဲ့ဒီမဂ်ခင်၈ပါးနော်နိဗ္ဗာန်ကိုပို့မှာမဂ်ခင်၈ပါးပို့မှာဒါကြောင့်မဂ်ခင်၈ပါးကိုလမ်းလို့ဟောတာရှိတယ်အဲအဲ့ဒီထက် နောက်ထပ်ပိုးပြီးတော့စဉ်းစားတဲ့အကောင်းတဲ့ဥမာတစ်ခုရှိတယ်မဂ်ခင်၈ပါးကိုရင်လို့အဲ့လိုဥမာပေးတာလည်းရှိမဂ်ခင်၈ပါးကိုရင်လို့ဥမာပေးတယ်လမ်းဆိုရင်တော့ကိုရှောက်ရမှာပေါ့နော်ရင်ဆိုရင်တော့ကိုတက်စီရမှာပေါ့ဒီရင်ကဘယ်ကိုရောက်စေတဲ့ရင်လဲဆိုတော့နိဗ္ဗာန်ချမ်းသာတည်ကိုပဲဆိုက်ဆိုက်မြက်မြက်ရောက်သွားမယ်ရင်ပေါ့ဟုတ်လားမဂ်ခင်ရင်ကြီးဆိုတာအဲ့ဒါကိုပြောတာဟုတ်လားအဲ့ဒီမဂ်ခင်ရင်ကို နော်အင်္ဂါဘယ်နှပါးနဲ့တိဆောက်ထားအောင်ဆိုရှစ်ပါးနဲ့တိဆောက်ထားတယ်တမဒိဋ္ဌိတမသင်္ကပ္ပအမှန်ကန်သောအမြင်မှန်ကန်သောအကြံရှိဟုတ်ပြီနော်တမဝါစာတမကမ္မတာတမအာဇီဝနော်မှန်သောစကားမှန်သောအပြုမှုမှန်သောအသက်မွေးမှုဟုတ်လားတမဝါယမတမတတိတမတမာတိမှန်ကန်တဲ့အာထုံမှုမှန်ကန်တဲ့တတိအောက်မေ့မှုတမှန်ကန်တဲ့တည်ငြိမ်မှုဆိုပြီးတော့အင်္ဂါရကြီး၈ခုနဲ့ပေါင်းဆက်ထားတာပေါ့နော်အဲ့ဒီအင်္ဂါရကြီး၈ခုမှာဘုန်းဘုန်းတို့ကြည့်ကြည့်လိုက်ရင်နော်တိလာ အင်္ဂါရဘယ်နှချက်အနေနဲ့ပါနေတော့သုံးချက်အနေနဲ့ပါနေတယ်ဟုတ်လားတမ္မာဝါစာတမ္မာကမ္မန္တာတမ္မာအာဇီဝဟုတ်လားပညာမဲ့ခင်နှစ်ပါးသီလမဲ့ခင်သုံးပါးတမာတိမဲ့ခင်သုံးပါးဟုတ်လားအဲ့ဒီမဲ့ခင်၈ပါးတပြိုင်တည်းပေါင်းစည်းမိသွားတဲ့အနေအထားမျိုးမှာအာသူနိဗ္ဗာန်ချမ်းသာကိုမြင်နိုင်ဟုတ်လားဘုန်းဘုန်းတို့အခုတရားအားထုတ်နေတဲ့အချိန်မှာကျတော့ तू ကသီလမဲ့ခင်ဟမ်တမာတိမဲ့ခင်သုံးပါးနဲ့ပညာမဲ့ခင်နှစ်ပါးနဲ့ तू ကအလုတ်လုတ်တာဟုတ်လား ဒီဝိရဒီစိတ်တွေသီလတွေဆိုတာတွေက तू ကနော်တပြိုင်တည်းရှင်ဖို့ဆိုတာနောက်ဆုံးမညံဖုန်ညာအဆင့်မျိုးကိုရောက်မှဟုတ်လားဒါနည်းနည်းလေးရှင်းပြရတာခဲတဲ့သဘောရှိပါတယ်အဲ့တော့သေးသေးချာချာလေးစိတ်ထဲမှာနားလည်ထားစေချင်တာကနိဗ္ဗာန်ချမ်းသာတီကိုဆက်ရောက်သွားမဲ့နော်လမ်းနဲ့တူတဲ့ယင်နဲ့တူတဲ့ဒီမဲ့ရင်ရှိပါဟာနော်တီလာနဲ့ဖွဲ့စည်းတည်ဆောက်ထားတာဟုတ်လားတီလာရဲ့တမာရီရဲ့ပညာရဲ့ပေါ့နော်အဲ့တော့တမာရီနဲ့ပညာကိုပဲလူတွေက အဲမြင်မိကြတာများတယ်အခြေခံသီလကိုတော့အဲ့လောက်ထိဒီထဲမှာတောင်သူအစိပ်ပိုင်း၃ခုအနေနဲ့ပါနေတယ်ဆိုတာကိုတွေးမိဖို့ဒါလေးကိုပြောပြတာဟုတ်လားအဲ့တော့သူကဘာလဲလို့မေးလို့ရှိရင်ဒီသီလကတမာတိပညာရဲ့အကြောင်းတရားပဲဟုတ်လားဒါပေမဲ့ကိုကအသုံးချဖို့တော့ဘုံဘုံကလိုမယ်လို့ထင်တယ်နော်သီလကိုတမာတိပညာရဲ့အကြောင်းတရားဖြစ်အောင်ဘုံဘုံတို့တွေကသီလနုဒ္ဒတိလုပ်ပေးဖို့လိုမယ်လို့ထင်တယ်ဟုတ်လားဓာတ်ရိုက်သွားဖို့လေ ကိုယ့်ရဲ့စင်ကြယ်တဲ့သီလကိုကိုကပြန်ပြီးတော့ဆင်ခြင်တဲ့အခါမျိုးမှာဒီဟာကသူကတမဝါယမလည်းဖြစ်တယ်တမတတိလည်းဖြစ်တယ်နော်တမတမာတိလည်းဖြစ်တယ်ဒီကိုယ့်ရဲ့ဖြူရှင်တဲ့သီလပေါ်မှာပဲစဉ်းစားနေတဲ့အခါမှာကြိုးစားအထုတ်မှုရဲ့အောင်မြင်မှုရဲ့တည်ငြိမ်မှုရဲ့ဒီသုံးခုကတမ္မာဖြစ်သွားတယ်ပေါ့နော်ဟုတ်လားအဲ့ဒီတည်ငြိမ်မှုရှိလာတဲ့အခါမှာဒီယုံဏတို့ရဲ့အိဋ္ဌဒုက္ခအနတ္တကိုမြင်မှုဒီယုံဏနဲ့ပတ်သက်ပြီးတော့အိဋ္ဌဒုက္ခအနတ္တတွေးကြံနိုင်မှု နော်ဒါတွေဖြစ်လာတယ်ဆိုလို့ရှိရင်သူကဘာဖြစ်လာတော့တမာတိပညာဖြစ်လာတယ်ဟုတ်လားဒါမြတ်စွာဘုရားနော်တီလပေါ်မှာရက်တည်ပြီးတော့တမာတိနဲ့ပညာကိုပွားများရမယ်လို့ခေါ်တဲ့ဒေသနာတွေရောမရှိဘူးလားအလွန်ထင်ရှားတာတော့ဘုံဘုံတို့အဲနတ်သားတစ်ပါးမြတ်စွာဘုရားကိုမေးတာတခုရှိတယ်နော်အန္တောဇတာဗဟိဇတာဇတာယဇတိတာဇတာနော်တတ္တဝါတွေကအပြင်ဘက်ကလည်းပဲနော်အာယုန်နေနဲ့ရှုပ်နေတယ်ပေါ့နော်လောဘဒေါသမောဟဖြစ်เสียအာယုန်နေနဲ့ရှုပ်တယ် နော်အတွင်းရလည်းပဲလောဘဒေါသမောဟကိလေသာတရားတွေနဲ့ရှုပ်နေတယ်တတ္တဝါတွေရဲ့အနေထားနှစ်ဖက်စလုံးရှုပ်နေတယ်ပေါ့နော်အတွင်းရောပြင်ရောဘာဖြစ်နေတော့ရှုပ်နေတယ်တဲ့အဲ့ဒီလိုရှုပ်နေတဲ့နောက်ဆုံးဘလို့မှမရှင်းနိုင်ပဲနော်အပေလေးပါရောက်သွားကြတာတွေအများကြီးရှိတာပေါ့ဟုတ်လားအဲ့ဒါနတ်သားမေးတာအဲ့ဒီလိုအပြင်အတွင်းရောရှုပ်နေကြတဲ့ဒီအရှုပ်ကိုဘလို့ရှင်းမလို့အဲ့လိုမေးတဲ့အချိန်မှာမြတ်စွာဘုရား နော်တီလေပဋိဌာယနရောတပညောစိတံပင်ညင်စဘာဝေယီအဲဒီပါဠိလေးတွေရထားတော်ကောင်းမယ်ဟုတ်လားနော်တီလေပဋိဌာယနရောတပညောနော်အခြေခံဉာဏ်ရှိတဲ့လူဟာတဲ့ဒီအရှုပ်တွေကိုရှင်းကျင်တယ်ဆိုလို့ရှိရင်တီလာပေါ်မှာရက်တည်ပြီးတော့စိတ်တံပင်ညင်စဘာဝေယီငါတမာတိနဲ့ပညာကိုများလာအောင်လုပ်တဲ့ဒါနှစ်ချုပ်ပဲဟုတ်လားဘာပေါ်မှာရက်တည်ရမှာတော့ သီလပေါ်မှာယက်တည်ရမယ်တဲ့ဟုတ်လားကိုယ့်ရဲ့ဖြူရှင်တဲ့သီလရှိမှနော်နောင်တကင်းမဲ့သဘောပေါ့နော်ရှေ့ကိုဖြောင်းမမတ်သွားတာအဆင်ပြေမဲ့သဘောပေါ့ဒါတော့ဘုံဘုံနားလည်လွယ်သလိုပြောပြတာပါဟုတ်လားတကယ်လို့သီလမဖြူရှင်ဘူးမပြည့်စုံဘူးဆိုလို့ရှိရင်အောက်လဲကြီးလဲကြီးလုံနေရသလိုမျိုးပေါ့ဟုတ်လားကိုယ့်ရဲ့စိတ်ကယာနှုံးပြည့်ကြီးနော်ကြည်လင်တန်ရှင်းဖို့နော်အခက်အခဲရှိတယ်ပေါ့နော်သွားဖို့လာဖို့တိတ်ပြီးတော့မလွယ်သလိုမျိုးဖြစ်တယ်အဲကြောင့် ဟိုသီလပျက်စီးလို့ရှိရင်စိတ်တွေကလေခတ်တဲ့တကွန်လို့တစ်ဖြတ်ဖြတ်လှုပ်တယ်လို့ဟောတဲ့ဒေသနာတွေမရှိဘူးလားရှိတယ်ဟုတ်လားဒါကြောင့်သီလရဲ့ဒီနိဗ္ဗာန်ကိုပို့နိုင်တဲ့အနေအထားတစ်ရပ်ကိုတဘာဝကြကြနော်အခြေခံကြကြပိုင်ပိုင်နိုင်နိုင်အဲ့လိုသိရမယ်မဂ်ရင်၈ပါးထဲမှာသီလသည်အစိတ်ပိုင်း၃ခုအနေနဲ့ပါဝင်နေတယ်ဟုတ်လားနောက်ဆုံးပညာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတယ်ပေါ့နော်အဲ့ဒီပညာသီလပေါ်မှာနော်တမာတိပေါ်မှာအခြေခံရတယ်အဲ့ဒီတမာတိကသီလပေါ်မှာအခြေခံထားရတယ်ဒါကြောင့်လို့မြတ်စွာဘုရားက အဲတစ်ပင်တွေဟာဒီမြေကြီးပေါ်မှာပဲမှီပြီးတော့ပေါက်ရောက်ကြရတယ်မြေကြီးကိုပဲမှီပြီးတော့ကြီးပွားကြရတယ်အဲ့ဒီဥမာတိုင်းပဲတဲ့သူတော်တရားမှန်တဲ့မြတ်ဟာတီလာပေါ်မှာပဲမှီပြီးတော့ပေါက်ရောက်ကြရတယ်တီလာပေါ်မှာပဲမှီပြီးတော့ကြီးပွားကြရတယ်လို့အဲ့လိုတောင်ဟောတာအဲ့တော့တီလာရဲ့အရေးပါပုံနော်နိဗ္ဗာန်ချမ်းသာကိုရှာဖွေတဲ့နေရာမှာတီလာရဲ့အရေးပါပုံကိုအဲ့လိုအခြေခံကြကြဖုံဖုံတို့မြင်ဖို့မလိုဘူးလားနော်တီလာမြေကြီးပေါ်မှာနော်ဘာရှိဖို့လို့တော့ သူတော်ကောင်းအပင့်တွေပေါက်ရောက်ကြီးပွားနေဖို့လိုအပ်တယ်ပေါ့ဟုတ်လားအဆင်ပြေရလားလိုက်ကအေးအဲ့တော့ဘုံဘုံတို့ဒီမှာဒါနောက်ဆုံးချမ်းသာဒုက္ခကိုဘယ်လိုဖြစ်စေတယ်လဲဆိုတဲ့အပိုင်းကိုလေးနဲ့ထားပြီးတော့ပြောနေတာပေါ့ဟုတ်လားအဲ့ဒီလိုနိဗ္ဗာန်ချမ်းသာကိုတီလာကရစေနိုင်တယ်နော်အကြောင်းအကျိုးတွေဆက်ဆက်ပြီးတော့ရစေနိုင်တယ်ဆိုတဲ့နော်စကားနဲ့ပတ်သက်ပြီးတော့ပြောစရာအလွန်ကောင်းတဲ့ဒေသနာတစ်ပုဒ်ကတော့ဘုံဘုံတို့အင်္ဂုတ္တပါဠိတော်ဒတကနိပတ်ထဲမှာ နော်စေတနာကရဏီယသုတ်တံဆိုတာရှိတယ်အဲ့ဒီမှာမြတ်စွာဘုရားဟောပုံလေးကိုဘုံဘုံအချင်းချုပ်ပြီးတော့ပြောရင်တယ်သီလရဲ့တန်ဖိုးကိုမြင်ပြီးတော့သီလနဲ့ပြည့်စုံတဲ့လူတစ်ယောက်ဖြစ်ဖို့ပေါ့နော်ရည်ရွယ်ချက်ကတော့ဟုတ်လားအဲသီလနဲ့ပြည့်စုံတဲ့လူတစ်ယောက်ဟာတဲ့အဝိပတိတာရငါစနေလုံးငါစိတ်နှလုံးလေးတွေတာတာရရရှိပါစေလို့တောင်းတစရာမလိုဘူးတဲ့နော်စိတ်နှလုံးမသားမရဖြစ်တဲ့သဘောတွေကအလိုလိုပျောက်သွားမယ်တဲ့နော်ကိုချင်းသီလသာဖြူစင်အောင်ထိမ့်သိစိတ်နှလုံးမသားမရဖြစ်တာတွေဘာလဲတော့ ပျောက်သွားမယ်ပျောက်ပါစေလို့ဆုတောင်းစရာမလိုပါဘူးတဲ့ဟုတ်လားဆက်ပြီးတော့ပြောတယ်အဲ့ဒီစိတ်နှလုံးမသားမရာဖြစ်တာတွေပျောက်တယ်စိတ်နှလုံးသားသားရာရာလေးဖြစ်နေပြီဆိုလို့ရှိရင်ပါမောက်စားတဲ့ဝမ်းမြောက်ပါစေလို့တောင်းတစရာမလိုဘူးတဲ့ဝမ်းမြောက်မှုအလိုလိုဖြစ်မေတဲ့ဝမ်းသာလာတယ်ပေါ့နော်အဲ့လိုဝမ်းမြောက်မှုဖြစ်လာပြီဆိုလို့ရှိရင်ပီတိငါစိတ်ထဲမှာနှစ်သက်မှုတွေဖြစ်ပါစေလို့တောင်းတစရာမလိုဘူးတဲ့ပီတိနှစ်သက်မှုဟာအလိုလိုဖြစ်လာတယ်အဲ့လိုပီတိဖြစ်လာပြီဆိုလို့ရှိရင်ငါရဲ့ဒီစိတ်ရောကိုယ်ရော နော်ပတ္တိငြိမ်းအေးပါစေလို့တောင်းတစရာမလိုဘူးတဲ့ပတ္တိငြိမ်းအေးမှုတရားအလိုလိုဖြစ်လာတယ်တဲ့ဟုတ်လားအဲ့ဒီလိုစိတ်တွေငြိမ်းအေးလာပြီဆိုရင်ငါစိတ်ကလေးချမ်းချမ်းသာသာရှိနေပါစေလို့ဒုက္ခကိုတောင်းတစရာမလိုစိတ်နှလုံးချမ်းသာမှုဟာဖြစ်လာတယ်တဲ့စိတ်ချမ်းသာလာပြီဆိုလို့ရှိရင်ငါစိတ်ဟာတည်ငြိမ်ပါစေနော်တမာရီရဲ့ဒီတည်ငြိမ်ပါစေလို့ तू တောင်းတစရာမလိုဘူးတဲ့စိတ်ကချမ်းသာတဲ့စိတ်ကငြိမ်နိုင်ငြိမ်နေဆိုတာဒါသဘာဝပဲပေါ့နော် အဲ့လိုစိတ်တည်ငြိမ်လာပြီဆိုလို့ရှိရင်သူကစိတ်ကအစွမ်းထက်လာတယ်ဘလို့အစွမ်းထက်လာလဲဆိုသိတဲ့သိတိုင်းမြင်သိမြင်လိုက်တဲ့တရားတွေကိုသဘာဝကြကြမှန်မှန်ကန်ကန်မြင်လာတယ်အဲ့ဒါကိုမြတ်စွာဘုရားဘလို့ဟောတော့တည်ငြိမ်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်အတွက်ငါဟာဟောဒီသဘာဝတရားတွေနဲ့ပတ်သက်ပြီးဒီရုပ်တွေနာမ်တွေနဲ့ပတ်သက်ပြီးဒီခန္ဓာနဲ့ပတ်သက်ပြီးတော့နော်ယထာဘူတံဇာနာတိမှန်မှန်ကန်ကန်သိပါစေမြင်ပါစေလို့တောင်းတเสียမလို့ဘူးတဲ့ဒါဟာအနိစ္စပဲဒါဟာဒုက္ခပဲဒါဟာအနတ္တပဲလို့နော်ယထာဘူတံဟုတ်သည့်အတိုင်းမှန်သည့်အတိုင်းသူ မြင်ကိုမြင်လိုက်မယ်သိကိုသိလိုက်မယ်တဲ့စိတ်တွေတည်ငြိမ်သွားပြီဆိုရင်မမှန်ကန်ကန်မြင်လာတယ်ပေါ့နော်အဲ့လိုမမှန်ကန်ကန်မြင်လာပြီဆိုလို့ရှိရင်နိဗ္ဗိဒါယငါစိတ်ကဒီညင်းငွေတဲ့ဉာဏ်တွေရပါစီလို့တောင့်တစရာမလိုဘူးနော်ဘဝရဲ့ပုံမှာအော်မကောင်းတဲ့သဘာဝတွေရဲ့ဖြစ်စဉ်ကြီးပဲလို့နော်အမှန်ကန်မြင်တဲ့အတွက်ကြောင့်ညင်းငွေတဲ့ဉာဏ်ကိုရမေတယ်အဲ့လိုညင်းငွေတဲ့ဉာဏ်ရပြီဆိုလို့ရှိရင်နော်ဝိရတ္တစိတ်တော်နော်စိတ်ကတက်မဲ့မှုကင်းတယ်ပေါ့ တက်မဲ့မှုကင်းပါစေလို့ဆုတောင်းစရာမလိုဘူးเนาะဝိရိစနော်တက်မဲ့မှုကင်းတဲ့သဘောဒါမဲ့ညာကိုရည်ရွယ်တာလို့ဆိုတယ်ဟုတ်လားအဲ့ဒီလိုတက်မဲ့မှုကင်းပြီဟေးဆိုလို့ရှိရင်ဝိမု ക്തി ညာဏတတနာနော်လွတ်မြောက်ခြင်းကိုတိတဲ့ညာပေါ့ဟုတ်လားနော်လွတ်မြောက်မှုကိုတိတဲ့ညာအဲ့ဒါရပါစေလို့တောင်းတစရာမလိုနောက်ဆုံးလွတ်မြောက်သွားတဲ့အဆင့်ပေါ့နော်ဘုံညာဖြစ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတဲ့အဆင့်ကိုရည်ညွှန်းတာပေါ့ဟုတ်လားအဲ့ဒါတိလကနေဆက်ပြီးတော့နော်အကြောင်းအကျိုးဆက်ပြီးတော့သွားတဲ့လမ်းစဉ်ကလေး နော်သီလကိုအခြေခံထားတာနော်ဟုတ်လားသီလရှိရင်နှလုံးမသားမရမှုစိတ်နှလုံးမသားမရမှုကင်းပြောက်တယ်အဲ့ဒါဆိုလို့ရှိရင်ဝမ်းမြောက်မယ်ဝမ်းမြောက်ပြီးရင်ပီတိနှစ်သက်မယ်နှစ်သက်ပြီးရင်ငြိမ်အေးမယ်ငြိမ်အေးရင်ချမ်းသာမယ်ချမ်းသာရင်တည်ငြိမ်မယ်တည်ငြိမ်ရင်အမှန်မြင်အမှန်မြင်ညီးငွေ့မယ်ညီးငွေ့ရင်ဆွဲမဲ့မှုကင်းမယ်ဆွဲမဲ့မှုကင်းရင်လွတ်မြောက်မယ်အဲ့လိုမျိုးတော့10မျိုးမှတ်ထားနော်ဒါသီလရဲ့နိဗ္ဗာန်ချမ်းသာကိုရအောင်နော်ဘလို့အကြောင်းအကျိုးတွေဆက်ဆက်ပြီးတော့ နော်နိဗ္ဗာန်လမ်းကြောင်းပေါ်တိလဟာပါဝင်နေတယ်လဲဆိုတာလေးကိုစဉ်းစားဖို့ပြောပြတာဟုတ်လားအဲ့တော့ဘုန်းတို့တိလဆိုတာဘာလဲနော်ပြောရတာနော်ဒီနေ့ကတော့နည်းနည်းလေးစဉ်းစားစရာလေးတွေဖြစ်နေဟုတ်လားအင်းတိလကဘလို့ချမ်းသာစေတာလဲအဲ့ဒါဘယ်နှမျိုးပြောတော့သုံးမျိုးပြောတယ်နော်ပြစ္ဆုတ်ပန်ချမ်းသာသေးတယ်တန်တရားလည်းချမ်းသာသေးတယ်နိဗ္ဗာန်ချမ်းသာကိုလည်းရရှိစေမယ်ပေါ့ဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်ဒီလောက်တန်ဖိုးရှိတဲ့တိလနဲ့ပြည့်စုံဘုန်းဘုန်းဘလို့နေမလို့ အဲ့ဒါတော့ဘုန်းတော်မကြမကြဟောနေတယ်အိဋ္ဌဓမ္မသုတ်တန်ထဲမှာအဖြေပါတယ်လေနော်သီလပျက်စီးခြင်းရဲ့အကြောင်းသီလပြည့်စုံခြင်းရဲ့အကြောင်းဆိုမြတ်စွာဘုရားဟောတာတယ်မှာသီလပြည့်စုံခြင်းရဲ့အကြောင်းကိုဘယ်လိုဟောတာတော့နော်ကလျာဏမိတ်တတာ သီလာနာအာဟာရောတဲ့ဟုတ်လားကလျာဏမိတ်တတာမိကောင်းဆွေကောင်းရှိခြင်းသည်သီလပြည့်စုံခြင်းရဲ့အကြောင်းတရားပဲတဲ့ဟုတ်လားကိုပေါင်းတင်ဆက်ဆံတဲ့လူကိုအနီးဝန်းကျင်ရလူတွေဟာကိုချင်းသီလနဲ့ပြည့်စုံတဲ့ နော်အမျှော်မြင်ရှိတဲ့အသိဉာဏ်ရှိတဲ့ပုံကိုယ်တွေဖြစ်ဖို့လိုတယ်ပေါ့ဟုတ်လားအင်းဒါကတော့ပတ်ဝန်းကျင်အနေအထားရဲ့ပုံမှာဘုံဘုံတို့အမှန်ကန်မြင်နိုင်မှုပြောပြတော့နော်နောက်တစ်ဆင့်ဒီသီလကိုစိတ်ချရတဲ့အနေအထားကိုရောက်ချင်တယ်ဆိုလို့ရှိရင်တော့ဒါသတိပဋ္ဌာန်တရားကိုပွားများပြီးတော့နော်မဉဏ်ဘုံဉဏ်နော်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်လုပ်လို့ရှိရင်တော့ဒါသီလလုံးဝပြည့်စုံတဲ့အနေအထားကိုရောက်သွားမယ်ပေါ့ဆိုကြပါစို့တော့သောတာပန်ဖြစ်သွားပြီဆိုရင် မင်းဒီအသက်ကိုဒီတရားကိုတတ်မတတ်ရင်မင်းကိုတတ်မယ်ဆိုရင်တော့သူ့အသက်ကိုပဲအသေးခံမယ်သူများအသက်ကိုတော့သူမတတ်တော့ဘူးပေါ့ငါးပါးသီလကိုအသက်ဒီဟူသော အကြောင်းကြောင့်တောင်မှသူဟာမဖြည့်ဆည်းတော့ဘူးဘာဖြစ်လို့တော့သူ့ရဲ့အသိဉာဏ်မြင့်မားသွားတော့ဟုတ်လားသီလကိုဖြည့်ဆည်းလောက်အောင်ဘဝမှာဘာမှအရေးမကြီးဘူးဆိုတာကိုသူသိသွားပြီဟုတ်လားအဲ့ဒီအနေအထားကိုရောက်ဖို့ဆိုလို့ရှိရင်တော့ဘုန်းဘုန်းတို့ဟာတတိပဋ္ဌာန်လမ်းစဉ်ကိုကျင့်သုံးရင်းနဲ့ နော်ဆက်ပြီးတော့သွားကြရမယ်အနေအထားတစ်ခုပေါ့နော်ဒါတော့ရီမန်းချက်ကြီးကြီးနဲ့နော်ဒီလာကိုလုံးဝဖြူရှင်တန်ရှင်းတဲ့အနေအထားတစ်ရက်ကိုရပြီးတော့တန်တရားမှာစိတ်ချရတဲ့အနေအထားကိုရကျင်တယ်ဆိုရင်တော့တတိပဋ္ဌာန်လမ်းစဉ်ကိုနော်မမိတ်မသုံရှောက်ပြီးတော့နော်အရိယာစခန်းကိုတန်တန်းနိုင်အောင်ကြိုးပမ်းမှုပဲရှိတာပေါ့ဟုတ်လားအဲ့တော့ဘုန်းဘုန်းတို့ဒါဒီကနေ့ညอืมမိနစ်90ရှိတော့မယ်ဟုတ်လားအဲ့တော့ဒါတေလာနဲ့ပတ်သက်ပြီးတော့ပြောပြတာနော်ဘဝမှာဘလို့ဘလို့လူမျိုးကိုတကယ်ချမ်းသာတဲ့လူလို့ပြောတော့တတ္တာတေလာ ဟိရိဩတ္တပတုဒ္ဒစာကပညာအလွန်မွန်မြတ်တဲ့စိတ်ရဲ့အည်သွေးကြီးခုနှစ်မျိုးကို ပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်သာမြတ်စွာဘုရားတကယ်ချမ်းသာတဲ့လူလို့အမှန်ကန်မြင်ပြထားတာဟုတ်လားဒါကြောင့်ကိုယ်လည်းတကယ်ချမ်းသာခြင်းတဲ့လူတစ်ယောက်ဖြစ်တယ်ဆိုလို့ရှိရင်ဒီဥစ္စာခုနှစ်မျိုးနဲ့ပြည့်စုံအောင်နော်ဘုံဘုံတို့ကြိုးပမ်းအားထုတ်ကြရမယ်ပေါ့နော်မနေ့ကတတ္တတရားအကြောင်းပြောခဲ့တယ်ဟုတ်လားတတ္တတရားဆိုတာဘာလဲတတ္တတရားရဲ့တတ္တဝါတွေရဲ့ပုံမှာချမ်းသာစေနိုင်တဲ့အနေအထားတရားတရားနဲ့ပြည့်စုံအောင်ဘယ်လိုလုပ်ရမလဲဆိုတဲ့အနေအထား အကြံမြင့်ကတော့မိကုံးကတော့၃ခုပါပဲဟုတ်လားဒီနေ့လဲပါတော့သီလနဲ့ပတ်သက်ပြီးတော့သီလဆိုတာဘာလဲသီလဘလို့ချမ်းသာစေတာလဲနော်သီလနဲ့ပြည့်စုံအောင်ဘလို့လုပ်မလဲဟုတ်လားသီလနဲ့ပြည့်စုံလုပ်တဲ့အပိုင်းတော့ဒါအကျဉ်းမြင့်လေးပဲပြောပါတယ်အဓိကဘာကိုပြောသွားတာဘုံဘုံတို့နော်သီလဟာတတ္တဝါကိုဘလို့ချမ်းသာစေတယ်လဲဆိုတဲ့အဓိကအချက်ကလေးကိုပြောသွားတာဟုတ်လားအဲ့ဒါမှတာနဲ့သီလရဲ့ပုံမှာဘုံဘုံတို့တရားတရားတွေတက်ပြီးတော့သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တရားဖြစ်အောင်ကြိုးပမ်းအထောက်ကြမှာပေါ့ဟုတ်လားဒါကြောင့်ကြိုးပမ်းအထောက်ပြီးတော့တကယ်ချမ်းသာတဲ့ နောက်လူသားတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်သောဟုပတ္တနာ အောင်စုပြုကြကုန်ရာတည်း ကဲနော်အမေရိကတရားအလှရှင်တွေလည်းပဲနော်လိုက်ကနေပြီးတော့တရားနာနေကြလိမ့်မယ်လို့ဘုံဘုံတို့ယုံကြည်ပါတယ်ဒါကြောင့်ကိုပြုထားတဲ့ကုသိုလ်ကောင်းမှုလေးတွေအာယုံပြုပြီးတော့ဤကုသိုလ်ကောင်းမှုတို့ကြောင့်မဉ္ဇဉ်ဘုံဉ္ဇဉ်မြေနိဗ္ဗာန်ကိုနော်ဒီဘဝတွင်မျက်မှောက်ပြုနိုင်တဲ့ပုံကိုယ်တွေဖြစ်ပါရစေလို့ဆုတောင်းကြမယ်ကိုပြုထားတဲ့ကုသိုလ်ကောင်းမှုအစွစုရဲ့ဖို့ပါကကိုအလုံးသောတတ္တဝန္တန္တအညီအမျှ ရကြပါစေလို့စေနာမေတ္တာရှေ့ထားပြီးတော့အမြတ်အမြတ်ပြေးဝေးကြမယ်အလုံးညီညီညာညာလိုက်ပြီးတော့ဆိုကြရအောင်เนาะအရှင်ဖရာဖရာတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဉ္ဇဏ်ဘုံဉ္ဇဏ်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 အစထား၍32ဘုံကျင်လီကုန်သောတတ္တဝအနန္တတို့အားအညီအမျှသေးဝေငှပါ၏အမျှရကြ၍ကိုစိတ်နှဖြာကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသော ကုသိုလ်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုကုသိုလ်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု ကုသိုလ်အမြတ်အမြတ်အမြတ်ရှုတော်မူကြပါကုန်လောတာဓုတာဓုတာဓုအလုံးကိုယ်စိတ်နှဖျားချမ်းမှချမ်းသာကြပါစေဗျာ